ဒီနေ့1332ခုမြေုံလာပြီးနေဖြစ်တယ်မြေုံလာပြီးနေဆိုတာမြတ်စွာဘုရားမဟာသမယသုတ်ကိုဟောတော်မူတဲ့နေ့ဖြစ်လို့မဟာသမယနေ့ဆိုပြီးတော့လည်းအတိအမှပြုပြီးတော့ထားကြပါတယ်ဒီမြေုံလာပြီးနေမှာ ဒါပေမဲ့မင်းမျိုးမှဖြစ်လာတဲ့ညာ900ညာ900ကလည်းအဲ့ဒီနေ့မှာပဲညာနာဖြစ်ရောက်လို့ညာနာဖြစ်ခါစားလေးပေါ့ညာနာဖြစ်ခါစားညာနာတိတိလွယ်လွယ်ညာနာလေးလို့ဆိုအောင်ပါအဲဒီညာနာတွေနဲ့မြတ်စွာဘုရားနဲ့သူ့ဝေးမိတဲ့အခါ ဝိမိဆိုလည်းပဲမြတ်စွာဘုရားကဒီညာနေရမိမိတို့တရားထုတ်လို့ညာနာပြည့်လာတော့ကိုယ်အကြောင်းလေးပြောမလို့ဘုရားစီကိုလာကြအခုယောဂီပုဂ္ဂိုလ်တွေသဒ္ဒါဇရာကြီးကိုလာပြီးတော့တရားအစ်ခံတာလိုပါပဲယောဂီပုဂ္ဂိုလ်ကကိုကိုပြတာတွေကိုတွေးတာတွေလာပြီးတော့ပြောကြအဲဒါလိုပဲဒီဟာနေရ တရားအထုတ်လို့ညာနာဖြစ်ရောက်သွားတဲ့ခါကလာဒီနည်းညာနာဖြစ်တဲ့အကြောင်းကိုမြတ်စွာဘုရားကြောက်မလို့လာကြဒါတော့တပါးကမြတ်စွာဘုရားထံရောက်လို့ရိုသေပြုပြီးတော့ကြောက်တော့မလို့ထိုင်နေတဲ့အခါနောင်နာမလူကြည့်ပါလေတော့လှည့်ကြည့်တော့နောက်ကတပါးကရောက် ဒါနဲ့မကြောက်ရဘူးညာနာများမိမိတို့ညာနာဖြစ်သလိုပဲညာရောတ္တဝါတွေအလုံးသောတ္တဝါတွေညာနာဖြစ်စေခြင်းနဲ့ဒီကုံဒူးတွေနဲ့ပြည့်စည်ခြင်းနဲ့ဒီလေသားတွေကိုပယ်နိုင်တဲ့အခြင်းကိုရောက်စေခြင်းနဲ့ဒါမှလည်းကိုယ်ရထားတဲ့တရားကိုတော့သူများမသိသိခြင်းဘူး လျှို့ဝှက်နေတယ်များလျှို့ဝှက်ရတယ်ညာနာလျှို့ဝှက်နေတယ်များလျှို့ဝှက်ထားတယ်မှာလျှို့ဝှက်လို့မဖြစ်တဲ့အခါကျမှပြောနေတဲ့အခါတော့ပြောရပါတယ်နောက်ဆုံးပြိဋိဘာသံဃာနည်းကြလို့ရှိရင်တော့ပြောပြီးတော့သွားရတဲ့ညာနာများဒီရင်ခါဆိုရင်တော့ပြောခဲ့ပါတယ်ညာနာသုဒ္ဓမနာပြောခဲ့တခြားက ညာနာမတိကြီးနောက်ကဝေယဝိဇ္ဇလောက်ပြီးလိုက်နေတဲ့ဦးဇင်းကြီးနေမှာပေါ့လေဥကာလာတော့ကြီးမှရမ်းပြောတယ်ဦးဇင်းကြီးကကြောက်တယ်ရှင်ဘုရားညာနာများအရိယာများဘယ်နဲ့နေပါတော့ဦးဇင်းကြီးညာနာတော်အရိယာတော်သာမဏေပြည့်ရခဲ့တယ်ဦးဇင်းကြီးတို့လို့

ya. Na ma a oa ria ụ

ူးမြော်ကြောရအောင်လာကြတော့နားတွင်ပြီးဝီပြီးပြဖြစ်ပါတယ်အဲဒီနာဇီဝိနည်းမှာမြတ်စွာဘုရားမဟာသမယတို့နာဒီကြောင့်ကျညာတဲ့ဒုက္ခတသုတ်နာဒီနဲ့ပြင့်လျော်တဲ့တရားတွေအပြီးပြီးဟောတာကသောက်တော့အဲနာဒီနဲ့ပြင့်လျော်တဲ့အပြီးပြီးသောက်တော့ကတော့နာဒီဇမားတွေကျွရအောင် သူစရာရတယ်ဆိုဇဲ6ပါးနဲ့ဝေဘာမီဟောထားတယ်ဆရာဒါလေးလည်းကြည့်ဟောဘူးပါအဲဒီတရားက6သုံးနဲ့အားလုံး9သုံးပေါ်တယ်မြတ်စွာဘုရားကဟောတော်မူပါတယ်ဟောတာဟာလည်းရိုးရိုးမဟုတ်ပါဘူးနိမိတဘုရားနဲ့ဒီလိုဟောအမှန်တန်ကိုသိသိဝင်စားဖို့အမှန်ကောင်းပါတယ် အဲဒီတရားတွေဟောလို့နာတိပြမာတွေဒီမတော်များဝင်များဆိုจิตတောင်းဝင်နေတယ်ဒီနေ့နေ့ဝိညာဉ်တော့ဟောတဲ့အတိုင်းဟောရမှာလေညာအဲဒီမာသမ ्या တို့တွေကရောဟောဘူးပါဒီကနေ့ပါလဲကြတော့ဆိုရင်သံလေထတို့တရားကအာရုံမှာစိတ်ရတယ် ဘယ်ကိုအယမစရိယအပိုက်ကိုရောက်လာပါလဲဝိသာပါဒအရိဏနဲ့အယမစရိယမုသာပိတုခရုသံဖာဘိယာနဲ့ဆေဗျာမိစ္ဆတာစင်တိုင်းပြ၏သောမုစီမိမညာပညာအကြနေတော့ဒါရုပ်ဝိဒရာကြည့်ရဲဟင်းမြလားကြားပြီအခုမှတရားက

မဟာဝိပါဒကိုပယ်ဖို့ရအဲ့ဒါလည်းပြီးသွားပြီအဒိဏအဒိဏရာညောအရင်လာပြီးနေတာသစ္စုံလာပြီးနေတာအဒိဏအကြောင်းနဲ့စပ်ပြီးတော့ပြီးသွားပြီအဲဒီတော့ဒီတဘုတ်မကပဲနဲ့နောက်ဘုတ်တွေရောပြီးမလားအောင်မလားမပြီးဘူးဒီနေ့လည်းတဘုတ်ပြီးမှာပဲနေပါလား

ဆယ်ပါးတွေကတရားတွေပေါ်နောက်မိစ္ဆာဒိဋ္ဌိရောက်လာဆယ်ပြာမိစ္ဆတာမိစ္ဆာဒိဋ္ဌိမိစ္ဆသင်္ကပ္ပသတိရတယ်မှာဆယ်ဝိသိတယ်မိစ္ဆာနဲ့ဆယ်ပြာမိစ္ဆတာစင်တိုင်းပြာ၍ဒီနာဥဒေသာဝိသိကိစ္စနဲ့ဒီဝရဏတရားတွေကဒီကနှစ်ပါးပါတော့နောက်ပါသုံးပါးတဲ့ဒီဝရဏပိုင်းအော်ဒီဝရဏပိုင်းပြီးတော့ ဒဇုံဒဇုံယူပလာတွေကိုအစုံစုံနဲ့ဟောတဲ့ဟောရာဗနာမေထဗလာဣတာမေစေတာတိမာယာတိမာသာမဒုက္ခစနှင့်ဘာပမေတောပမာရောတရားဒီကြောင့်ဒဇုံဒဇုံတရားတွေဟောဗမာရမေတောဗမာရောပါပမေတောဗမာရောတရား

မပြေနိုင်လို့ရှင်အဲ့ဒါဒုက္ခရောက်တယ်သိနေလို့ရောက်တယ်အယူပြီးပဲယူပြီးသွားဟုဒီလေသာပြေ44ကိုဝေဝေသွန်းစေညွန်ပြပေဒီသံလေခသုံမင်ကုန်ဤအလေခသုံမှာဒီလေသာဒီ44ပါးစုပြီးတော့မြတ်စွာဘုရားဟောတာအဲ့ဒါမှဒီနေ့မဟုတ်၅ဒီဟောတယ်လို့အခုအာယုမစရိယလည်းဒီလိုဘုံညတစ်ပိုင်းချင်းတစ်ပိုင်းချင်းနဲ့၅ဒီ၅ဒီလှည့်ပြီးတော့ဟောတာမြတ်စွာဘုရားကတော့

အာယမသာရီရမမြတ်သောအကျင့်ကိုအာယမသာရီမမြတ်သောအကျင့်ကိုကျင့်ကုန်ပြီးဝိသန်ဤဖြစ်ကုန်တဲ့အိတ္တဤသူတို့ဘာတို့ကမမြတ်သောအကျင့်ကိုကျင့်ရရနိုင်မယံငါတို့သည်ဓမ္မသာရီမြတ်သောအကျင့်ကိုကျင့်ကုန်ပြီးဝိသန်မှာဖြစ်မှာဤတိတို့တန်လေခေါ်ကိလေသာခေါင်းမစေသောအကျင့်ကိုကရဏီရောပြုခြင်းအာဤသူတို့ဘာတွေကအကျင့်နိုင်တဲ့ပုဂ္ဂိုလ်တွေကဒါကတော့ မကျင့်နေတဲ့ပုဂ္ဂိုလ်တွေကများလိမ့်မယ်လို့ဆိုတာ။ဒီကဝိညာဉ်ချင်းတဲ့မှုကြောင်းချင်းတဲ့ဆိုတာသူတော်ကောင်းတွေကအများကြီးကြောင်းကြပါလေ။အဲသူတို့ညင်းစေမှုတွေကိုသူတို့ကညင်းစေမှုတွေကိုကြောင်းကြတာလို့သူတော်ကောင်းတွေတော်တော်များများရှိပါလေ။ဘုရားဘာသာအပြင်ဘက်ကလည်းရှိတာပဲ။တော်တော်များများရှိကြပါလေ။ ဘာသာရေးဆိုများတော့ရင်ဘာသာရေးရှိတဲ့ပုဂ္ဂိုလ်တွေကဘာသာရေးအကျင့်ရှိတဲ့ပုဂ္ဂိုလ်တွေကဉာဏ်စမှုကကျင့်ကြံများတာများပါတယ်မေတ္တာတရားပွားများကြတယ်ဒီလိုကောင်းသောကျင့်မျိုးရှိကြပါဗာဏိဘာသာသူတကိုသတဲ့ဆိုတာလည်းပဲဒီကြောင့်ရတာတွေတော်တော်များများရှိပါတယ် အကုန်လုံးမဟုတ်တော့မှလူချင်းချင်းမသားရဆိုပြီးတော့ဒီလိုလဲကျွမ်းကျန်ပြီးတော့ပြင့်နေကြတယ်ရှိတာအရိဏဒသူများဥစ္စာမခိုးရဆိုတာလဲကျင့်နိုင်ကြတဲ့ပုဂ္ဂိုလ်တွေတော်တော်များများရှိပါဒါပေမဲ့မကျင့်နိုင်တဲ့ပုဂ္ဂိုလ်တွေလည်းအများကြီးပေါ့လေမကျင့်နိုင်တဲ့ပုဂ္ဂိုလ်တွေကတော့များမှာပေါ့သူအဲဒီအာရမစရိယာဆိုတာမြတ်သောအချင်းကတော့ကျင့်နိုင်တဲ့ပုဂ္ဂိုလ်ကနည်းတယ်မကျင့်နိုင်တဲ့ပုဂ္ဂိုလ်ကများပါတယ်သူကတော့ ဒါမှမဟုတ်သူကလည်းပဲဒီကသူတော်ဘာကိုနှင်းစေတဲ့အကုသိုလ်တွေသူတော်ဘာကိုတတ်ပြတဲ့သူတော်ဥစ္စာဆိုးယူတဲ့သူအကုသိုလ်တွေအဲဒီအကုသိုလ်တွေကြောင့်လည်းသူကအဲယုံရင်ကြမ်းနဲ့အကုသိုလ်တော့မဟုတ်ဘူးသူကအာရမသရိယာကတော့အကုသိုလ်ပြုနေတယ်လို့ အာရမသရိယာတာမန်ဆိုလို့ရှိရင်သူကပြည့်စုံပြီးတော့မကြည့်ပါဘူးအာရမသရိယာမှာနှစ်ပိုင်းရှိပါတယ်အကြည့်ကြည့်တာနဲ့မကြည့်တာနှစ်ပိုင်းရှိတယ်။အာမေသူမိစ္ဆာသာရဆိုတဲ့အပိုင်းကသူအကြည့်ကြည့်။ဒါမသူသာရမဟုတ်တဲ့အာရမသရိယာတာမန်ကတော့သူအကြည့်မကြည့်ဘူး။ကာမေသူမိစ္ဆာသာရဆိုတာကာမဂုဏ်တို့နဲ့မိစ္ဆာမာယွန်းလွန်ကျူးပြီးတော့သာရပြင့်မှုပြင့်မှုပဲ။ ka ahụụ mmarịrịta ga amụọ wụ uwo maeroo ahụụ tabihi ya la aejilụna jib aabira ee o ji nze na i ọrụ nri eemere ya ọzọchima

အဲဒီလိုတရားဝင်မဟုတ်တဲ့မသက်ဆိုင်တဲ့မကျူးလွန်တဲ့မာဓုကာမတွေနဲ့ကာမဂုဏ်ကျူးလွန်လို့ရှိရင်တဲ့ကာမေနုမိသသာဖြစ်ပြီးဒါပြည်ကြီးတဲ့ဥစ္စာမျိုးသမီးတွေကလည်းမိမိတို့ကာမပိုင်းဒီနောက်မိတွေစဉ်ကာမယောက်ျားတွေမှတပါးတခြားတပါးပဲယောက်ျားတွေနဲ့

အကုသိုလ်သတ်မင်းစားရင်လည်းနှိမ့်သက်သာမှုဖြစ်ရင်လောဘဖြစ်တာမနှိမ့်သက်မသာရစိတ်ဆုံးမှုဖြစ်ရင်ဒေါသဖြစ်အကုသိုလ်သတ်လောဘရလည်းရှိတာပေါ့သူကဒါမင်းတို့ဒါတွေကတော့အပြည့်ကြီးတယ်လို့မဆိုရဘူးအဲအခုဇမစရိယဆိုတာကတော့အာဇမအာဇမစရိယအကုန်လုံးကကျင်ကြောင်အောင်ပါဒါမေတ္တမိစ္ဆာသာရရင်မဟုတ်ဘဲနဲ့တရားဝင် ကာမဂုဏ်ကျူးလွန်မှုတွေလည်းအကုန်လုံးကျင်ကြောင်ရအဲဒါဗြဟ္မစရိယဒီနေရာမှာဗြဟ္မစရိယခေါ်တယ်ဒီလိုနေရာတွေမှာလည်းဗြဟ္မစရိယဆိုတာအမျိုးမျိုးဟောတော်တာတွေရှိတယ်မေတ္တာကရုဏာမုဒိတာဥပေက္ခဆိုတာဇမဇိုတရားဇမဝိဟာရတရားအဲ့ဒါတွေလည်းပဲဇမစရိယလို့ခေါ်ပါတယ်ဒီတော့သာသနာဇမစရိယမေဃဇမစရိယတွေတော့လည်းရှိတယ် သာသနာ့ဇမစရိယဆိုတာကတော့သီလသမာဓိပညာကျင့်နေကျင့်နေတယ်ဇမစရိယအများတော့ကျင့်မယ်မေတ္တာဇမစရိယဆိုတာကတော့မေတ္တာစေပါတရားတွေကျင့်နေတာအများတော့ကျင့်မယ်အခုဒီမှာတရားတို့ကျင့်သုံးကြတဲ့ပုဂ္ဂိုလ်တွေဟာဒီသာသနာ့ဇမစရိယမေတ္တာဇမစရိယတွေကျင့်နေကြတာပဲအမှန်အကောင်းဆုံးကျင့်နေကျင့်နေကြနောက်ပြီးတော့ စစ်ပါသီလဥပုသ်ဆောက်တည်နေတာလဲမြမစရိယတော့ဒီလိုဟောတဲ့နေရာရှိပါတယ်အဲတော့ကိုစစ်ပါသီလဆောက်တည်ပြီးတော့အမြဲတမ်းကျင့်နေတဲ့ပုဂ္ဂိုလ်တွေဒီနေ့ဒီနေ့တည်းရဲ့တရင်နေအချင်းနဲ့ဘုသီလဆောက်တည်ပြီးတော့ကျင့်နေတဲ့ပုဂ္ဂိုလ်တွေမြမစရိယတွေအဲဒီထဲမှာလဲအာဝိမစရိယအချင်းဆောင်တဲ့မြမစရိယတွေထဲမှာပါဝင်တော့ပါတယ်အဲတော့

ဒီတော့မှဆိုရင်ဟာမိမတယ်အခုဆိုရင်လည်းဗီလာရှင်တွေဟာရအများကြီးကျင့်ရတဲ့ပုံကိုယ်တွေပဲအဲပြီးတော့ဒီသေးဖို့တော့ဘာလို့လုပ်နေလဲဒီပြီးဒီလိုအလေးရှိပါတယ်ဒီတော့တရားအထုံးနေတဲ့ယောဂီပုဂ္ဂိုလ်တွေတရားအထုံးနေတဲ့ခိုင်တာမိမျိုးညီမတာတယ်လားအကျိုးကရပိုင်းနဲ့9ရက်15ရက်လ တော့ပိုင်းနေကျိုးရလဲမလားသုံးလားကျိုးရလဲပဲအများအားတော့ပဲအဲလူဝန်းနဲ့သောက်တည်ပြီးကျင်းနေတာတွေကြီးပါတယ်အဲဒီတော့အများအားမကျင့်နိုင်တဲ့ပုဂ္ဂိုလ်တွေကလည်းဒလကိုလေးချိန်ဖြစ်စေနှစ်ချိန်ဖြစ်စေတစ်ချိန်ဖြစ်စေပေါ်လေကိုတတ်နိုင်မလားလောကထဲမှာနေတော့အာပရိဒေနာဒုက္ခဆိုတာလည်းရှိနေသေးတာ哦ပရိဒေနာဒုက္ခရှိပြီးတော့နေတော့ကြာမီရတဲ့ ံဝတရားရှိတဲ့အတိုင်းကြာမိပြီးတော့နေရတာအများအားမကျင်းနိုင်ကြဘူးဘုဥ္ဥဆိုတာအများအားမသောက်တည်နိုင်ကြဘူးအဲဒီသောက်တည်နိုင်တဲ့ရက်တလလေးကရင်သောက်တည်နိုင်တဲ့ဘုရားလေးကရင်နေကရင်သောက်တည်နိုင်တဲ့ဘုရားနေကရင်နေကရင်သောက်တည်နိုင်တဲ့ဘုရားအခုလိုလာကြည့်နေပေါ်တယ်အဲဒီတော့သောက်တည်နေတဲ့ပုဂ္ဂိုလ်တွေကလားအထင်ကဥပုသီလအဲဒီထဲမှာပါတဲ့အပြမသရိယမှဒီဆောင်တဲ့ဗြဟ္မသရိယအဲဒီအပြင်နဲ့ပြည့်စုံနေတာပါပဲ ဒါကြောင့်အများအားကျင့်နိုင်တဲ့ပုဂ္ဂိုလ်တွေကလည်းငါတို့ဓမ္မစရိယအများသောအကျင့်နဲ့အများအားပြည့်စုံအောင်ကျင့်မယ်အဲလာပိုင်းလောက်တဲ့ပုဂ္ဂိုလ်လည်းလာပိုင်းအတွင်းရပိုင်းလောက်တဲ့ပုဂ္ဂိုလ်ရပိုင်းအတွင်းတလကို၄ကျင်းတို့၂ကျင်းတို့၁ကျင်းတို့ကျင့်နိုင်တဲ့ပုဂ္ဂိုလ်ကလည်းအဲဒီကျင့်နိုင်တဲ့ရပိုင်းအတွင်းတွေတို့ ဇမစိရိယာမြတ်သောခြင်းကိုကျင့်မယ်သူဘာတွေဖြစ်နိုင်ခဲ့တဲ့ခြင်းတို့ကျင့်မယ်ဒီလိုနှလုံးသွင်းပြီးတော့စိတ်ကိုပြည့်စည်ရမယ်အာဇမစရိယကိုကြောင်းလဲဖို့ရာဇမစရိယပဲအမဲနဲ့အဖြူလိုပေါ့လေအမဲနဲ့အဖြူလိုအမဲကိုကြောင်းလဲခြင်းအဖြူ လေဝဲလန်းနဲ့လေရလန်းလေဝဲလန်းဆောင်လို့ကျင်လေရလန်းမကောင်းတဲ့လမ်းဆောင်လို့ကျင်ကောင်းတဲ့လမ်းမကောင်းတဲ့စိတ်ဆောင်လို့ကျင်ကောင်းတဲ့စိတ်ကအဲ့ဒါလိုပဲမြန်မာအပြင်မှာသူရမမြတ်သောမှုကျင်ဆောင်ကျင်လို့ရှိရင်မြတ်သောမှုကျင့်လိုက်ရုံပါပဲအဲ့ဒါပရိက္ခမနာအားကြောင့်မမြတ်သောမှုကိုမမြတ်သောမှုကို

ဒီအမျိုးမျိုးဖြင့်ဒီပေါ်ချမ်းသာအောင်အားထုတ်ကြ။ညာစွာရာဤသာသနာမာရပီလာသမารိပညာရည်ချင်းအနေနဲ့ဒီပေါ်အောင်အားထုတ်ရ။ဒီကုမြန်မာမှာလည်းပဲဒီပေါ်သနာဒီပေါ်အောင်နောင်သားနေရာတွေကအရေးကြီးတာပေါ့လေမြန်မာမှာတော့ပီလာသမารိပညာကျင့်ခြင်းနဲ့ဒီပေါ်တဲ့ပုဂ္ဂိုလ်ရှိတာလည်းတော့ပြီးပါတယ်။အထူးအားဖြင့်တော့ညာဘာငါတို့ရဲ့ရှိတာပေါ့လေအချင်းပီလာနဲ့ပြုစုမဲ့ပုဂ္ဂိုလ်တွေမှာမျက်မှောက်တင်ကြီးပွားပါတယ်။ ဒီကျုပ်ပုဂ္ဂိုလ်တွေမှာအသာသာရရမပြည့်စုံပဲဖြစ်တယ်။ဘာဖြစ်လို့မပြည့်စုံလို့လို့ကြည့်လိုက်ရင်သူ့မှာကညိုစရာကောင်ကမရှိဘူး။ညိုစရာကောင်မရှိတော့တရားဓမ္မတွေကသူ့ကိုမသိကြမတူကြဘူးသုံးမယ်မလဲကောင်းကောင်းမလောင်းဘူး။သုံးမယ်သုံးလည်းမပြည့်စုံဘူး။သင်္ကားလည်းဝတ်စရာမရှိဘူး။နေစရာထိုင်စရာအကြောင်းလည်းကောင်းကောင်းမမရှိဘူး။အဲဒါတွေ

အတွက်တော့အမှန်တင်ကြပါလေလူလောကမှာဆိုတော့အဲ့ဒါတော့မကြည့်ပဲလူလောကတော့ဖြင့်ဒီဘဝဒီဘဝကြောင့်လူကလေးလည်းလုံမှာဒါမှဒီဘဝမှာနေစဉ်နေစဉ်ဥပုသ္စောနေုံနဲ့တော့ဘယ်သူကမှလာပြီးတော့ပြီးမှကားမှာမဟုတ်ဘူးအဲနည်းနည်းပါးပါးတော့ပြီးမှမဟုတ်ဘူးနည်းနည်းပြီးမှမဟုတ်ဘူးတော့သံဃာအတွက်ကတော့ဒီဘဝပါလေသံဃာအတွက်ကတော့သိကြည့်ပေါ်တာတော့သံဃာအတွက်ကတော့

ပရိယေဆိုတဲ့ဥဒ္ဒဘာသာသိတယ်နောက်တစ်ခုကပရိနိဗ္ဗာန်ဘေးရအန္တရာယ်ငြိမ်းအောင်လို့လောကမှာမျိုးမျိုးသူတွေနဲ့အာထုတ်ကြနိလန်းနေဒီတွင်ကြရံဆရသူကြည့်တဲ့အတိုင်းကတော့ပြည့်စုံရပါတယ်ငြိမ်းအောင်လို့လုပ်နေမငြိမ်းတာတွေဘေးရအန္တရာယ်ကပေါ်နေတာပဲသူသူဘူးတဲ့ကဘာကြီးတစ်ခုလုံးငြိမ်းငြိမ်းအောင်ဆိုပြီးတော့ ဆောင်ရွက်နေကြတာတွေကနေပြီးဒူးပူနေကြတာအဲစင်စင်ကြီးရတာကတော့မြတ်စွာဘုရားတရားတော်ကျင့်ပါပဲကြီးတယ်တဲ့ဒီလိုသမာဓိပညာကျင့်နေကျင့်သောအချင်းမိမိတို့သာနာမှာကိလေသာတွေငြိမ်ကိလေသာငြိမ်လို့ရှိရင်ဆင်းရဲတွေငြိမ်တာပဲဒါကြောင့်ဒီနေရာမှာတော့အာရမစရိယအချင်းချောင်းတဲ့ဗြဟ္မစရိယမြတ်သောအချင်းဟာငြိမ်မှုရပဲ အာရမသုရာကိလေသာတွေငြိမ်းသွားမယ်ဒီကိလေသာတွေငြိမ်းသွားရင်ဘယ်ရင်ကိလေသာတွေလည်းအကုန်လုံးငြိမ်းမှာမဟုတ်ဘူးသင်္ကလည်းငြိမ်းပြီးတော့သွားမယ်အဲဒီလိုငြိမ်းအောင်လည်းကျင်းမယ်အဲဒီလိုနှလုံးသွင်းရဒါကအမြဲတမ်းကျင့်နိုင်တဲ့ညာနေဖို့မှာဆိုလို့ရှိရင်တော့အဲဒီတိုင်းနှလုံးသွင်းမှုကဓာတ်ရိုက်ပါပဲ အဲဒီလားရှင်လေးဒီတိုင်းရရပဲနှာကျင်ရမယ့်ဥစ္စာတွေလေအဲလူလူလူကြောင့်တွေကတော့မိမိတို့ပြင်းနိုင်တော့ပေါ့တချို့လည်းပဲအကန့်အသတ်မရှိကျင့်နေကြတာတွေရှိပါတယ်တချို့လည်းလာပိုင်းလောက်နဲ့ကျင့်တာရှိအဲဒီကျင့်တဲ့အတွင်းလေးပေါ့တချို့လည်းပဲတစ်လ၄ကျင်းတို့၂ကျင်းတို့ဥပ္ပဆောင်ပြီးတော့ကျင့်တာဗြဟ္မာစရိယအကျင့်နေ အဲ့ဒါလေးတွေဆိုကြရအောင်ငါးခုပါလေးဆိုပြီးတော့မှအိဗယ်လေးပြောရအောင်သူများတွေကမမြတ်သောမှုကိုပြုကြနေနေရမှာငါတို့ကတော့မမြတ်သောမှုကင်းစေမည် ကိလေသာပါစေတဲ့အကျင့်ကိုကျင့်မည်ဒီလိုစိတ်မျိုးကိုဖြစ်စေမည်မမြတ်သောမှုကိုမြတ်သောမှုနဲ့တောင်းလွယ်မည်မမြတ်သောမှုနဲ့အဲမြတ်သောမှုနဲ့ မြတ်သောအချင်းနှင့်အစဉ်တန်တည်းမည်မမြတ်သောမှုကိလေသာမိကိုမြတ်သောမှုမြတ်သောအချင်းနှင့်နေပါမည်သူများတွေက အမြတ်သောမှုကိုပြုကြ၏နေရာမှာသာရုကတော့အမြတ်သောမှုကင်းစေမည်ကိလေသာပါစေတဲ့အကျင့်ကိုကျင့်မည်ဒီလိုစိတ်မျိုးကိုဖြစ်စေမည်မမြတ်သောမှုကိုမြတ်သောမှုနဲ့တောင်းလွယ်မည် မြတ်သောမှုနှင့်စင်တန်းတဲ့မည်မမြတ်သောမှုကိလေသာမိကိုမြတ်သောမှုနှင့်ငြိမ့်သမည်ဓမ္မစရိယသိက္ခာကိုကျင့်ပြီးတော့ဒီလေသာခေါင်းမအောင်လို့လည်းကျင့်သွားမယ်ဒီလိုစိတ်မျိုးတွေလည်းဖြစ်စေမယ်အဲ မမြတ်သောမှုမမြတ်သောခြင်းကိုမြတ်သောမှုမြတ်သောခြင်းနဲ့တောင်းလဲသောမဲမြတ်သောခြင်းနဲ့အထက်ကသင်္ပြီးသင်တို့ပြတ်သွားမယ်မြတ်သောမှုနဲ့မမြတ်သောမှုကိလေသာမိတွေကိုငြိမ်းသလိုက်မယ်။ဒါမြတ်စွာဘုရားအလိုတော်ပါဒီငါးငါးခုမြတ်စွာဘုရားဟောတာဒီငါးခုပါဠိတွေကျွနေကြားနေမှာဒီတိုင်းမှာအဲ့ဒါပထမဝိန္ဒပါဒ အဲဒီငါပုံးလောက်ကမီးပြထားပါတယ်မီးပြထားတော့နောက်ကအရင်ကနော်အမြမသရိယတို့အဲ့ဒါတွေကနီးနီးပြီးတော့ဒီတိုင်းသွားမှနောက်ပုဒ်တွေဘုံလုံး44ပါးဒီတိုင်းပဲอืมအဲဒီမြတ်တော်ခြင်းကို ကျင့်ရမှာမမြတ်တော်မှုကြံဆုံးမမြတ်တော်မှုဝေတော်မှုဆိုတာရှိပါတယ်အဲဒီဝေတော်မှုမမြတ်တော်မှုကိုယ်ကျင်လည်းကျင်းတယ်စိတ်ကျင်လည်းပဲညာတွေးခြင်းညှို့ခြင်းမရှိဘူးဆိုရင်သူသင်ကျဲနေတာပါပဲအဲဒီတော့ကျင့်သွားဖို့ရပါပဲသူကမမြတ်တော်မှုထောက်တည်တဲ့ ဒီနေ့ထောက်ဒီဒီနေ့အတွင်းအဲဒီလိုစိတ်မျိုးတွေကျင်းပြီးတော့သွားရမယ်ဝူဆောင်တယ်ဆိုလို့ရှိရင်အကျိုးဝူသာဆောင်ပြီးတော့အဲဒီလိုမလျော်တဲ့စိတ်ကူးတွေကလည်းပဲယောဂပြင့်နေသေးတာစကားတွေကလည်းအဲဒီလိုမလျော်တဲ့စကားတွေပြောကြရေးရွာရေးတွေအဲဒီအကြောင်းတွေတောက်ပြောတယ်လို့လည်းရှိကြပါတယ် အခုဒီမှာသာသနာ့ရေးတာကတော့ယောဂီတွေဖြစ်နေလို့ဒါတွေကကျေကြည့်မယ်မဟုတ်ဘူးလို့ကနေပါတယ်နဲ့ပြီးတော့မှနေရနေရမှာပဲဒီမှာတရားထုတ်တာတွေယောဂီတွေယောဂီအဟောင်းတွေလည်းများပါတယ်အာမထုဝါရီတဲ့ပုဂ္ဂိုလ်တူတူလေးနည်းနည်းပါးပါးပါအာထုပိတာပုဂ္ဂိုလ်တွေဆိုတော့ဒီမှာဘုရားရှင်မိသားဆောက်တည်တရားနာကြောက်လာတဲ့တရားအားထုတ် ဒါအလုတ်ပဲသူပြီးလဲပြီးပြီးသားဖြစ်နေကြနာခဏလဲဟောခဏခဏလဲနားနေရတယ်အဲဒီလိုကသူများတာမောတာရာဘူးနာဝရရဖြစ်နေဘူးသူတာတွေအများကြီးရတယ်နေမှာပြီးပြီးသားတွေဖြစ်ဘုန်းကြီးတွေဟောလည်းပဲအသိရလို့သိမဟောနိုင်ဘူးဒီလိုပဲမျိုးမျိုးစင်တလားကြောင်းလွယ်ပြီးတော့ဟောရတာတရားလာတော့ဒီတရားပဲရှိတာပဲအဲဒီလေသာဆိုရင် ဆယ်ပါးဆိုတာကဒီလိုဘဝဆယ်ပါးဆိုဒီကိလေသာဆယ်ပါးကိုပယ်ဖို့ရတရားဆိုတာသီလသမာဓိပညာဒီသုံးပါးပဲအဲပါတွေနဲ့ပယ်ဖို့ရတယ်အမျိုးမျိုးဒီနည်းတရားတွေပြပြီးတော့ဟောကြတယ်ဒါတော့မြေယောဂီပုဂ္ဂိုလ်တွေကတော့ဒီသီလတွေဖြစ်နေတာပဲဒီသီလတွေဖြစ်နေတာကြာဝနာဘောကြာဝနာကသီလတွေဖြစ်အဲတော့ဒီမှာတော့ မလျော်တဲ့ပြောဆိုတွေပါလေကျင်းမလောက်ပဲဖြစ်ပါလိမ့်မသိရင်လည်းမနာနဲပါလိမ့်မယ်အဲရဟန်းတော်တွေရဟန်းတော်တွေကြီးကြီးတာပဲနော်ရဟန်းတော်တွေကအာပြမသီကသိခါဘုရားကျင်ကြောင်ပြီးတော့နေကြကိုယ်ဖြင့်လည်းကျင်ကြောင်ရမယ်စိတ်ဖြင့်လည်းကျင်ကြောင်ရနှုတ်ဖြင့်လည်းကျင်ကြောင်ရမယ် ကိုပြင်းပြင်းကြောင်းလဲဆိုတာကတော့အဲဒီမှုမျိုးတွေကျင့်အောင်လို့နေရမှာပဲမျက်မှောက်ပြည့်စည်နေွယ်ပြည့်စည်သူကမြင်နိုင်တဲ့နေရာပြည့်မမြင်နိုင်တဲ့နေရာပြည့်စည်ဒါကိုပြင်းပြင်းကြောင်းလားနှုတ်ပြင်းဆိုတာကတော့အဲဒီလိုအာရမစရိယနဲ့စပြီးဒီကလာအဲပြောဆိုတဲ့စကားတွေကိုဩဝါဒပေးအဆုံးမတဲ့နေရာနဲ့ပြောတာကတော့ပြောကောင်းပါတယ် အဲဒီလိုမဟုတ်ဘဲနဲ့ဟိုကနှစ်သက်သားရသဘောကျပြီးတော့ပြောနေလို့ဆိုတာအသိမလျော်ဘူးလို့သင်ရမှာစိတ်ကူးတဲ့အဲဒါအရေးကြီးတယ်စိတ်ကူးဆိုတာကတော့စိတ်ကူးဆိုတာကတော့သူကထိမ့်သိမ့်လို့လည်းဆင်းရင်စိတ်ဆိုတာသုံးမနိုင်ရဲ့သုံးမနိုင်ရဲ့နေနေနိုင်ရဲ့ မသွားပါနဲ့ဆိုတဲ့အာယုန်နဲ့သူကပိုးတော်သွားခြင်းလို့လို့ပြည့်တယ်။အဲဒါတရားနှလုံးသွင်းအာထုတ်တာလို့သမာဓိအင်အားတို့တတိညာအင်အားတွေရှိနေတဲ့ပုဂ္ဂိုလ်များနဲ့တော့ရဲ့ဒီလိုမဟုတ်လို့ရှင်စိတ်ကမှန်သွားတယ်အဲဒီစိတ်လည်းမသွားရအောင်အပြင်မှာစိတ်ရနဲ့စပြီးကြတယ်မသွားရအောင်ဒီလိုစိတ်ကူးမျိုးတွေမဖြစ်ရအောင် ဘယ်လိုကျင့်ရမှာလဲလို့ကျင့်လို့ရှိရင်အရိယာဘိမာသရိယအကျဉ်းဆုံးဖြစ်တဲ့မေရမှုအာရမသရိယဟာလူကင်းတော့တာပါပဲဒါပေမဲ့လို့ဘာလို့မလဲကြောင်ရဲနေဝရမှုတဲ့တိုးတက်ပြီးတော့ကျင့်ကြရတယ်ပြီးပါသေးတယ်ခန္ဓာစိတ်ဓာတ်သဗ္ဗလာကာမကဗီလာမှာ ခန္ဓာကျိုးတာလည်းရှိတယ်စိတ်ဓာတ်ပေါက်တာလည်းရှိတယ်သဗ္ဗလကြောင်ကြတာလည်းရှိတယ်သမာဓိအပြောက်ကွက်ထင်တာလည်းရှိတယ်အဲကျိုးတယ်ပေါက်တယ်ပြောက်တယ်ကြားတယ်ဆိုပြီးတော့အဲဒီလိုပမာကနှုတ်ပြန်နေပါတယ်သူ့စင်လေးကတော့ကြားတယ်ကြောက်တယ်လို့တော့ပြည့်နေဒါပေမဲ့နှုတ်တဲ့အတိုင်းပဲပမာကတော့ကောင်းမှသူကချောနေတယ်အဲသီလ ကျိုးခြင်းပေါက်ခြင်းပြောက်ခြင်းကြားခြင်းမရှိအောင်မကြုံပေါက်ဘူးမပြောင်းမကြားရအောင်အဲကျင့်ဖို့ကလိုပါလေသီလကျိုးတဲ့ပေါက်တဲ့ကြောက်တဲ့ကြားတယ်ဆိုတာဟာလာသိကဗုဒ္ဓေလွန်ကျူးသောအခြင်းလည်းပဲကျိုးတာတွေပေါက်တာတွေရှိပါတယ်မလွန်ကျူးပေမဲ့လည်းပဲအခုဒီထဲမှာပါတဲ့ကိလေသာမျိုးတွေပေါ့ဒီထဲမှာပေါ်တာဥပနာတို့မေတ္တာပလာတာစသည်နောင်နာမှာကိလေသာတွေရှိတယ်

အဲလက်နဲ့ပါလဲသွားရဲလိုက်လို့ရှိရင်ရေလေးမောလာမော်လေးပြေးရှဲတာဒါပေမဲ့တော့ကြာပြန်စုလာအဲ့ဒါတော့ပဲဒီလိုပါလေဆိုတာကသူကအမှန်တရားအမှန်တရားများပြားပါတယ်သူကစိတ်တတ်ပါတယ်စိတ်ကူးတွေဆိုတာစိတ်တတ်အဲ့ဒါကအဲ့ဒီကိလေသာတွေခေါ်ရဥပနာသာရကိလေသာတွေပြည့်လို့ရှိရင်လည်းဌာနစိတ်ကကျိုးသည်ပေါက်သည်ကြောက်သည်ကြားသည်မြည်တာပဲဆိုပြီးသူတို့ဒီမှာပြတာ နောက်တနည်းအားဖြင့်တော့ပတ္တဝိရမေထုနာခန္ဓာပါးပြည့်စီသောမေရုံနဲ့သင်ချင်းဖြင့်လည်းပဲသီလကျိုးစီပေါက်စီကြောက်စီကြာစီကြီးရဲ့ခန္ဓာပါးသောမေရုံခန္ဓာပါးသောမေရုံဆိုတာဒီအပြည့်မသိရမမြတ်သောယုံညာသောအကြည့်မျိုးတော့မဟုတ်တာဘူးဒါပေမဲ့လို့သူကနိစ္စတဲ့ဟာတွေပဲအဲဒါတွေကဘုသူတ္တမှတ်ရအောင်ဒီနေ့သတ်သတ် သွတ်တာနဲ့နိဒါလေးကထည့်ပြီးပြောတာမှကျေကောင်းပါလေကွာတခါသာဝတိဒီနဲ့နောက်ဆောက်ရသတင်းသုံးနေတော့ဇာနုတော်လိဆိုတဲ့ယမနပုံသားကြီးပေါ်တယ်ဘုရားတို့ပညာရှိကြီးတွေပေါ့ဘုရားတို့အခုကာလမှာလည်းအိန္ဒိယမှာဟိန္ဒူပညာရှိကြီးတွေရှိတာပါပဲဒီလိုပုဂ္ဂိုလ်တွေသူတို့ဒီလိုကျမ်းတဲ့ပုဂ္ဂိုလ်ကြီးတွေ တော့ကလည်းဗြဟ္မဏဝေရကျမ်းသာပုဂ္ဂိုလ်ကြီးတွေပြင်မှာမို့လို့ဝေရကျမ်းသာပုဂ္ဂိုလ်ကြီးတွေကမြတ်စွာဘုရားတွေလာလာပြီးတော့တရားဆွေးနွေးတာရှိတယ်သောရဏတာရှိတယ်လို့တရားဒီလာပြီးဝါရပြိုင်တာရှိတယ်အဲခန္ဓာတော်ကြီးကလာရင်မြတ်စွာဘုရားကိုကြောက်တယ်ရှင်ဂေါရမလည်းဓမ္မစရိယမြတ်သောကျင့်ကိုကျင့်တယ်လို့ဝန်ခံပါလားမလို့ ဒီဘောရမမှာများသောချင်းချင်းသာဟာဝမခံနိုင်မှုဆိုတဲ့အနေနဲ့သူကဒီလိုအနေနဲ့လာပြောပါတယ်သောရဏလည်းသဘောပါသူတို့ဝေရာကျမ်းမှာဓမ္မစရိယာများသောချင်းကိုကျင့်တယ်ဆိုတာကြည့်ပါတယ်ငယ်ငယ်ကနေပြီးတော့အဲဒီသာမယာမရှိဘဲနဲ့ပေါ့ ဓမ္မစီရမြတ်တော်ချင်းကိုရှင်းရ40နဲ့ရှင်းနေရှင်းရအဲဒီဝိရာကျမ်းတွေပါတယ်သင်အာမိလားအဲဒီတွင်မှာပညာတွေသင်ပြီးတော့အသက်40ရှင်းနေကြရှင်းရတယ်40ရှင်းနေကြတော့ကျင့်ပြီးတဲ့အခါကလာကြတော့သူဓမ္မစရိယာအောင်မြင်ပြီဆိုအဲဒီခါမှာဘာလို့ရကြလဲဆိုတော့ သားစဉ်မြည်ဆက်ပြီးကျမ်းနေအောင်လုံးဝအဲသားစဉ်မြည်ဆက်ပြီးမကြမ်းပဲလူညွန်တုံးသွားလို့သားသားရအောင်လို့အိမ်တော်ပြုရတယ်ဆိုတော့ဒီကြတော့အိမ်တော်ပြုတော့ပါလေသူများလို့ယိုဒနာမဟုတ်ဘူးဆိုတော့လိုက်ပြီးတော့အလူခံရတာ အိမ်တော်ဘက်သူခံရတယ်သူတို့ဗမနာဝါဒတရားအရယုံကြည်နေတဲ့ပုဂ္ဂိုလ်တွေကတော့လူမဲလူတွေရှိတာပေါ့လူမဲလူတွေရှိရတယ်လို့ရတယ်ဒါအခုဗမာပြည်အနေနဲ့စဉ်းစားလိုက်ရင်တော့တော်တော်များများကြတာပဲလို့အောင်းဝင်ပါဒါပေမဲ့လို့သူတို့ဝါဒနဲ့သူတို့တရားနဲ့သူ့ဘာသာနဲ့ယုံကြည်နေတဲ့ပုဂ္ဂိုလ်တွေကြတော့ဒါကသူဟာအမနာလေးမြတ်ပြုနေတာပဲ မာဓိမှာတော့တခါတရားမင်းလောင်းပေါ်ပါပေါ်အဲ့ဒီမှာဟိုဒီရလောင်းသွားဆက်တဲ့ပုဂ္ဂိုလ်တွေတဲမနေတော့ပါဘူးရှိပါတယ်သူကသတင်းဆိုတဲ့စကားတွေတစ်ဆင့်ဆင့်ကြားတယ်အဲ့ဒါတော့ဇမနာဝါရယူရှိတဲ့ပုဂ္ဂိုလ်ကတော့သူတို့အဲ့ဒီ40ရှင်းနဲ့ရှင်းလာတဲ့ပုဂ္ဂိုလ်ကအမှန်မြင့်မြတ်တဲ့ပုဂ္ဂိုလ်ပဲဒီလိုမြင့်မြတ်တဲ့ပုဂ္ဂိုလ်ကိုအဲအိမ်အောင်ပဲ သမီးကိုသူလိုက်လို့ရှိရင်အမှန်အကျိုးရှိတယ်လို့သူတရားရတယ်အမှန်အကျိုးအမှန်မြင်တဲ့ကုသိုလ်ကြီးဖြစ်သွားတယ်လို့သူယူဆသူသမီးလည်းပဲကောင်းတာကောင်းကြောင်းအများကြီးဖြစ်သွားတယ်လို့သူယူဆတာသူသူကြတယ်လူတော့အဲဒီမှာအင်းအောင်ကြတော့ဘာတယောက်လောက်ရတဲ့အခါပြန်ပြီးတော့ထွက်ရတယ်သူ့အစီအစဉ်ရှိပါလားအဲဒီလိုပုံပုံပေါ့ ဓမ္မစရိယဓမ္မစာရီမြတ်သောကျင့်ကိုကျင့်တဲ့ပုဂ္ဂိုလ်ပဲလို့သူတို့ဝိရာကျမ်းအရာယူဆကြည့်အခုဘောရဏသောဘုရားကတော့တကြောင်နဲ့ရွယ်ကတည်းကရတော်ရာနဲ့ဒီညလက်ထပြီးတော့ကာမဂုဏ်အယုန်တွေခံစားပြီး29နှစ်ကြာမှတော်တော်တာကိုတော်တော်တာသူတို့ဝါရအရာဆိုရင်48နှစ်က48နှစ်အတွင်းမှာ ဒါမှမဟုတ်အယုံနဲ့ကြော်မှုနေတာဆိုတော့သူတို့ဝါရသူတို့ကြံ့ရဆိုရင်ဗြဟ္မစာရင်မပြည့်နိုင်ဘူးကမပြည့်နိုင်တော့ဒါကြောင့်မို့အရှင်ဂေါရမလည်းပဲဗြဟ္မစာရင်မြတ်သောကျင့်အကျင့်တဲ့ပုဂ္ဂိုလ်လိုဝန်ခံနေသလားဆိုပြီးတော့ဒါတော့ပြီးပြီလာပြောတယ်တာမန်ပုဂ္ဂိုလ်လူတယောက်လိုပဲအောက်မိတာပဲသူတို့ကတော့လူပညာရှင်ကြီးတွေကအဲ့လိုပြောတော့ မြတ်စွာဘုရားကညာတော်ခြင်းကိုကျင့်တဲ့ပုဂ္ဂိုလ်လို့အမှန်ဆိုလိုက်အမှန်ဆိုလိုက်တာကငါဘုရားပဲဆိုလိုက်တယ်အမှန်တိုင်းပြောမယ်ဆိုလို့ရှိရင်ညာတော်ခြင်းကိုကျင့်တဲ့ပုဂ္ဂိုလ်မကြုံပေါင်းကြောင်မကြအမှန်လားစင်ကြဲတဲ့ညာတော်ခြင်းကိုကျင့်တဲ့ပုဂ္ဂိုလ်ငါဘုရားဆိုတာဆိုလိုက်ပြီလို့လို့ပြင်ခံပြီးတော့အဲဒီ အာမြမစရိယာခေါ်တဲ့မေရုံမဲ့9ပါးကိုမြတ်စွာဘုရားဟောထားပါတယ်အချို့သောသမဏဗေမနာတွေဟာအဲဒီခေတ်တုန်းကသမဏရဟန်းလုံခါနေတဲ့ပုဂ္ဂိုလ်ဗေမနာလူမြတ်လုံခါနေတဲ့ပုဂ္ဂိုလ်တွေပေါ့လေဘုခေတ်တုန်းကပုဂ္ဂိုလ်တွေကိုရည်ရွယ်ပြီးပြောပါတယ်အကျိုးသောသမဏဗေမနာတွေဟာတဲ့ဗေမစရိယာအကျင့်ကိုကျင့်ကြပါတယ်တဲ့ သူတို့ကမာဓုကာမများနဲ့အဲကျွလွန်ရတဲ့အာရမစရိယမျိုးတော့သူတို့မရှိပါဘူးတဲ့ဒါတော့ကျင်းပါတယ်ဒီကိုကြီးတော့နေပါရဲ့မြင်ကျင်းတော့ကျင်းပါတယ်ဒါပေမဲ့လို့သူတို့ချွေမှုရှိတယ်ဘာတွေရှိတုံးဆိုတော့မာဓုကာမရဲ့ နှိမ့်နေပေးမှုပို့တာပေးမှုအဲနသာတို့ကတော့လိမ့်ပေးမှုအဲ့ဒါလေးတွေသူလက်ခံပါရတယ်အဲ့ဒါလေးတွေသူမြစ်တဲ့သဘောကျနေတယ်ဒါလေးတွေနဲ့သူဝမ်းမြောက်ဝမ်းသာနေတယ်အဲ့ဒါမမြတ်သောမမြတ်သောအကျင့်တစ်မျိုးပဲတဲ့ဥစ္စာမမြတ်သောအကျင့်တစ်မျိုးပဲအပြစ်မှာသိရအကျင့်တစ်မျိုးပဲ ဟိုအမှန်ကျမ်းသားနဲ့မေတော်မူအကြီးကျယ်တော့မဟုတ်လားမေတော်ငယ်လေးတို့ခေါ်ပါတယ်ဆိုပြီးတော့ကာယကံတဲ့ကတော့ခေါ်ရမှာပေါ့လေသို့တော်လည်းပဲကိုယ်ကသွားပြီးတော့သူများကင်တာတော့ဒီလိုတော့မဟုတ်ဘူးကွာအဲမာဓုကမကမိမိကိုငါသားရောလည်းလိမ့်ပြီးရဲ့ ပုသတ်သေးတယ်နှိမ့်နေသေးတယ်အဲဒီဥစ္စာကိုဒါရလက်ခံလို့ရှိရင်တဲ့ဒါလည်းပဲဓမ္မစရိယာမြတ်တော်ချင်းကျူးတာပေါက်တာကြောက်တာကြားတာပဲအဲဒီကစပြီးတော့နေုံမဲ့ခုနှစ်ပါးဟောထားပါတယ်အဲဒါအဲဒါကသူခုနှစ်ပါးတဲ့နောက်သူအကျဉ်းဆုံးပါပဲနောက်တစ်ခုကဒုတိယကတော့ဘာလဲဆိုတော့မာဓုဇာမနဲ့တကွ

မျက်စိချင်းသက်ကုဏသက်ကုံဥပနိစ္စရဲ့ဒီသက်ကုဏမင်းရဲ့မျက်စိချင်းမာရုကမသာသက်ကုံမာရုကမရဲ့မျက်စိဥပနိစ္စရဲ့ဒီသူးဆိုင်တယ်မျက်နှာရင်မျက်နှာချင်းဆိုင်ပြီးဒီကလာကြည့်တယ်လို့ဆိုတာပေါ့လေမျက်နှာဆိုင်ပြီးတော့မျက်နှာကိုသူးဆိုင်ပြီးတော့ကြည့်တယ်ဒါလည်းပဲဇမစရိယ ကျိုးခြင်းပေါ်ခြင်းကြောက်ခြင်းကြားခြင်းတစ်မျိုးပဲဒါကကြည့်တာရောက်တာခုနကပထမကအဲပို့တာနှိမ့်နေသေးတာဒုတိယကတော့ရေမောပြောဆိုပြီးရေကစားပါတတိယကတော့အဲကြောင်းနဲ့ကြောင်းနဲ့သင်ဆိုင်ပြီးကြတာကြည့်တာအဲဝိသဝကလို့ပြောရင်နေရာကြပါလိမ့်မယ်ဆိုမှရင်လို့လား ဝိသဘာကအောင်လုံးဆိုတော့သူဒီကဟောထားတဲ့တရားကတော့ယောက်ျားတွေပဲတင်ဆိုင်တယ်မျိုးသမီးတွေကတော့မပါပဲဖြစ်နေဝိသဘာကဆိုရင်တော့နှုတ်နှစ်ပဲလုံးစားတယ်ပါသွားမယ်ဝိသဘာကဆိုတာသဘောမတူတဲ့ပုဂ္ဂိုလ်ခေါ်တယ်မျိုးသားယောက်ျားတွေကမိန်းမတွေနဲ့မတူဘူးသူကတစ်မျိုးပဲမျိုးသမီးမိန်းမတွေယောက်ျားတွေနဲ့မတူတစ်မျိုးပဲအဲဒီအချင်းချင်းဟာကြီးလေပါကြီးဖြစ်ပွားတယ်အပြန်အလှန်ဖြစ်ပွားတယ် အဲဒီတော့အခုတူနဲ့တူမြင်ရှင်းဆိုင်ကြည့်တယ်ဆိုတာအာယောက်ျားနဲ့မိန်းမနဲ့ဝိသဝကပုဂ္ဂိုလ်ချင်းချင်းပါရပြီးတော့ကြည့်တာပဲအဲဒီလိုကြည့်လို့ရှင်တဲ့ကဓမ္မစရိယာမြတ်တော်ချင်းရဲ့ကြိုးချင်းပေါက်ချင်းပြောင်းချင်းကြားချင်းအမျိုးပဲဒါမျိုးလုံးလည်းတစ်ခုပဲဆိုပြီးတော့ဆော့ပြဟောပါနောက်တစ်ခုကတော့ဝိသဝကပုဂ္ဂိုလ်ရဲ့ပြောဆိုတာ အကျဉ်းဆိုတာရေရာမောတာငိုတာတော့ပါပါလိမ့်တယ်ဟောတာအဲဒီလိုအတန်းကိုအသာအွယ်ရှိတဲ့နာတစ်ဖက်ကနေပြီးတော့နားထောင်ပြီးတော့ပါရနေတယ်ဒါကမမြင်ရဘူးသူတော့မမြင်ရဘူးအတန်းလေးကြာအဲဒီအတန်းလေးပါရနေအားကလည်းပါရတယ်အတန်းလေးတွေပြီးသွားတာပုဂ္ဂိုလ်ရဲ့အတန်းဆိုယောက်ျားယောက်ျားချင်းချင်းတာဆိုရင် လေဒီစိတ်ဒီပါရမှုမရှိဘူးမိမမိမအချင်းချင်းသာဆိုရင်လည်းစိတ်ပါရမှုရှိမယ်မဟုတ်ဘူးသူကအဲဒါကြောင့်မိမအချင်းချင်းဆိုရင်ဝိသရာအချင်းချင်းဆိုတော့သူကအပန်လေးရပါရစရာလေးဖြစ်အခုနေခါတော့ဒီလိုဟာတွေကနားထောင်ကြတဲ့သိပေါ်ပါလေရေဒီယိုတွေကရှိနေတာကိုရေဒီယိုတွေရှိနေတော့ဟိုမှာအပန်လုံးရောကနေပြီးတော့လွှင့်နေတာဒီနိုင်ငံကတော့ဟိုနိုင်ငံကလည်းလွှင့်တာပဲ ဟိုနောက်ပုရောဘာကနေပြီးတော့အင်္ဂလာကနေဒီဒီစီကနေပြီးသွင်းတယ်အသာနေတဲ့ရှိတာပဲသုံးလို့ပါပဲဟိုအမေရိကန်ကလွှင့်လာတဲ့ဒီဟိုနိုင်ငံဒီနိုင်ငံတွေဘုံလုံးတစ်ကမ္ဘာလုံးကနေပြီးတော့နိုင်ငံကြီးတွေကအသာနေလွှင့်တယ်အဲဒီအသာနေတဲ့မှာဘာရကြာရီအများကြီးရှိပါတယ်ဒါတွေချိုးပါဒီဥစ္စာတွေဖွင့်နားထောင်ပြီးသားရနေကြတာပဲနာ

နေခဲ့ထိုင်ခဲ့စားခဲ့တောက်ခဲ့ပြောခဲ့ကူးတာတွေပြန်စဉ်းစားပြီးတော့ပါရနေတယ်တဲ့ဇမျိုးခနေလဲသွားမှာမို့လေအထူးအားဖြင့်ဘယ်လိုအားလုံးဆိုငယ်ငယ်ကနေပြီးအိမ်အောင်နဲ့နေလာပြီးကြီးမှရဟန်းပြုလာအဲ့ဒါတွေနောက်ပြန်ပြီးစဉ်းစားပြီးတော့ဒီကြည့်တာပေါ့အဲလူလူပုံကိုယ်တွေလည်းရှိမှာပေါ့အဲဒီတုန်းကဒီတုန်းကအကြောင်းအရာတွေပြန်စဉ်းစားတယ်အခုအခုလောလောဆယ်မှာသာယာကြံပြည့်ရှိရငယ်ငယ်ကအကြောင်းအရာတွေပြန်စဉ်းစားပြီးတော့ အဲဒီလိုသာယာနေတာကြီးတယ်တဲ့ဒါလည်းပဲဇမစရိယာများတော့ကျင့်ရကျိုးချင်းပေါင်းချင်းပြောချင်းကြားချင်းတခုပဲမေလုံးကတခုပဲလို့ဆိုတာနောက်တစ်ခုကတော့ဂါသတိဝါဂါသတိပုဒ္ဒံဝါအဲအမျိုးသားဖြစ်ဖြစ်အမျိုးသားသူကျွယ်ပဲဖြစ်ဖြစ်သူကျွယ်ဤသားပဲဖြစ်ဖြစ်ကာမဝါအယုံနဲ့ပြည့်စုံပြီးတော့ ရောရှင်နေတာကိုမြင်ရလို့ရှိရင်အားကြတယ်တဲ့သူတော်ငါဖြစ်ခြင်းပါပြီးတော့ဆိုစိတ်ဖြစ်တယ်အပြည့်စုံတဲ့ပုဂ္ဂိုလ်ကဒီလိုဖြစ်တာပဲသူများတွေကြီးပွားချမ်းသာပြီးတော့နေတာတွေအာသူများတွေအဲဒီလိုပါလားယောက်ျားမိန်းမအဆုံးဆုံးတခါတည်းပြောရှင်ချမ်းသာနေတာတွေမြင်ရလို့ရှိရင်ငါလည်းဒီလိုဖြစ်ခြင်းပါပြီးတော့ဆိုစိတ်ကလေးကဖြစ်တတ်တယ်အဲအဲဒီလိုစိတ်ကလေးဖြစ်ရင်ဒါလည်းပဲ ဓမ္မစရိယာများသောခြင်းအကျိုးချင်းပေါ်ခြင်းပြုခြင်းတခုပဲ၆ခုရှိသွားတယ်နောက်တစ်ခုကတော့မိမိကျင့်တဲ့သီလတော့သီလကျင့်တခြားသောကျင့်ရှိရတဲ့မိမိနာပိလင်နာဝတေနာဝတတိနာဓမ္မစရိယာနာဝဒီသီလကျင့်ဆိုပါဠိဘာသာစကားဒီမှာဒီကြောင်းတာပါ ဝတေနဆိုတော့သောက်တည်တဲ့ဒီရင်တော့ဘာလို့လို့ကျင်မျိုးတွေပဲတပေနဆိုတော့ကိုအဲကိလေသာခေါင်းမအောင်လို့ပြင်းပြထန်ထန်ကျင့်တယ်ကျင့်နေပေါ့ဇမသရိယနာမြတ်တော်ကျင့်ကတော့အဲ့ဒီမေတော်မူမှာကျင့်ဆောင်ပြီးကြတာနေတယ်လက်ကျင့်အဲ့ဒီကျင့်ဖြင့်ဒေဝဝဘုဒ္ဓမိနတ်တော်လေးကြည့်ရလို့ဤဒီဝိညာတော်ဝါမထင်ရှားတဲ့ဗမာနာတော်လေးကြည့်ရလို့ဤဒီဝေါက သင်္ကြတဲ့နာဒီဝိညာတော်ကသာမာနာတကိုးကြည့်တဲ့နာဖြစ်စေသာမာနာဖြစ်စေဖြရလို့ဤဖြရလိမ့်မယ်မိမိကျင့်တဲ့အကျင့်ရဲ့အကျိုးနတ်ဖြစ်ဖို့ရတော့မျှော်ပြီးတော့ကျင့်တယ်ဟိုဒီဓမ္မေပုံညာလေးပါတော့ဒီကြောဟောတုမျိုးမဟုတ်ဘူးဆိုတာအဲမညာပူညာလေးပါကိုရပါလို့ဒီကုသိုလ်ကောင်းမှုကြောင့်မညာပူညာလေးပါကိုရပါစေလို့ဒီလိုမဟုတ်ဘူးဆိုတာ အဲနတ်ပြည်ဘူရာလောက်မျှော်လင့်ပြီးတော့ကျင့်နေတယ်နတ်ပြည်လောကရောက်ဖို့ရနတ်သားနတ်သမီးပြုဖို့ရဒီလိုကျင့်နေတယ်အဲဒါလည်းပဲမစင်ကြဘူးတဲ့ဒါလည်းပဲညာတော့ကျင့်ကျိုးခြင်းပေါက်ခြင်းပြောက်ခြင်းကြားခြင်းတခုပဲတဲ့မျိုးလုံးပဲတခုပဲအဲဒါခုနှစ်ခုရှိပါတယ်အဲဒီခုနှစ်ခုလည်းဘုန်းကြီးကဆောင်းနေတဲ့ပုဂ္ဂိုလ်လည်းဆောင်းရအောင်လို့သူတို့မှားရအောင်လို့လည်း ဆောင်းမိုးလင်ကအလိုလေးတော့စီရပါရဲ့ဘုဒ္ဓနှိမ့်နေတဲ့ဘုဒ္ဓနှိမ့်နေသေးတာဝိသဘာဝဖြစ်တဲ့ပုဂ္ဂိုလ်ကယောက်ျားဆိုလို့ရှိရင်ဒီမှာဖြစ်တဲ့ပုဂ္ဂိုလ်ကနှိမ့်နေပြီးတော့သေးတာဒီမှာဆိုရင်ယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ကနှိမ့်နေပြီးတော့သေးတာအဲ့ဒါလေးตายရနေတာရည်ကြည်တော့ရဟန်းနေကိုရည်ကြည်တော့ရဟန်းနေမှာသိက္ခာပုဒ်ရလည်းရှိတယ်အဲသိက္ခာပုဒ်ရရှိတော့အကျိုးကျိုး သိခါဘုံနားမလဲလို့ပြင်းရှင်းမှာပေါ့နားလဲတော့လည်းမယူသေးလို့ပြင်းရှင်းမှာပေါ့တချို့အဒုက္ခမတွေအနှိမ့်နဲ့ပို့သတ်တွေခံပြီးတော့နေကြတယ်ရှိတယ်လို့ကြားတာဆိုတော့ဒီလိုကရှိတယ်အဲဒါတွေကဒီသိကပဲဒီထူးထူးတွေမရှိရအောင်တော့ဘုရားစွာပြောပါတဲ့မေတော်ကခုနပါတဲ့ကသူကပါဝင်နေတယ်မသိရမသိညာတော့အကျင့်မတန်ပြင်းမသိကျဲတဲ့အကျင့်ဖြစ်တယ် အဲဒါဘုသနှိမ့်နေအဲကျုံရည်ကြည်သာအဲဝိသဝကပုဂ္ဂိုလ်အချင်းချင်းကြောင်းရည်နဲ့ကျုံရည်ကြည်သာကိုပြုလို့ရှိရင်လည်းဗမာစိရအဲကျိုးရင်ပေါ်ရင်ပြောရင်ပြားပြားချင်းဖြစ်ပြီးတော့ညွန်းတော်နဲ့ကျုံရည်ကြည်သာ မနဲ့ကြားတော့ငင်္ဂါလည်းဒီလိုရတယ်နဲ့ဒါလေးလည်းပေါ်လို့ထည့်ထားတယ်ကြားရမှမှလည်းလည်းကြားပြီးတော့ကပုံကိုယ်တွေဆိုတော့လည်းကြည့်နေတော့မထည့်နိုင်ဘူးငါနဲ့ကြားတော့ကြည်ညာမျက်နှာစေတနာမှာတော့မျက်စိချင်းမျက်စိချင်းဆုံပြီးတော့ကြည့်တယ်ဆိုတာကိုမျက်စိချင်းဆုံကြည့်တယ်ဆိုမျက်နှာချင်းဆုံကြည့်တာပါပဲကြည်ညာမျက်နှာကြောင်းမျက်နှာတယောက်သာယာပြီးတော့ကြည့်ကြည်ညာမျက်နှာ ချောင်းညုံတာနေအဲဒီဖက်တိုင်းတစ်ဖက်ကနေပြီးတော့ကြောတာဆိုတာကြီးတာမောတာမကျင်းဆိုတာအဲ့ဒါကိုတိတ်တိတ်ချောင်းပြီးတော့နားထောင်နေနေချောင်းညုံတာလေဈေးခါပြောပါတွေးစဉ်းစားပြီးကြီးကရောရောဘာဘာနေခဲ့ရတယ်ကာမဂုဏ်အယုံနဲ့ခံစားခဲ့ဘူးရတယ် ပြန်ပြီးသမြုပ်ခတ်ပြီးတွေးသာယာပြီးတော့ညာဒါလည်းပဲညင်တော်ညင်ကြောင်းတူပဲဒီခါကြော်ပါတွေးစဉ်းစားသူများပြောတာမြင်တာအားကြတဲ့သူများငါမောအာယုန်နဲ့ပြည့်စုံပြီးတော့ရောရောပါပါချမ်းသာလို့လာနေတာတွေကိုမြင်ရတာငါလည်းဒီလိုပြည့်စုံမှပြီးတော့ဒီလိုတစ်ပြည့်ပြည့်စုံမှပြီးတော့ဒီလိုမင်းပြည့်စုံမှဒီလိုရာရှိ ရာထူးရာသာနဲ့ပုဂ္ဂိုလ်ဖြစ်ခြင်းပါပြီးတော့လေအဲအဲဒီလိုစိတ်မျိုးတွေဖြစ်တယ်တောင်းတာတယ်သူများပြောတာမြင်ကအားကျတောင်းတာနာပြီအဲနာပြီဟူရာနာပြီလောကရောက်ဟူရာမိမိကျင့်သုံးတဲ့သီလသမာဓိကျင့်ပြင်နာပြီရောက်ဟူရာတောင်းတာပြီးတော့ကျင့်နေတဲ့တောင်းတာနာပြီခွန်နလီခေါ်သည်မေတော်ငယ်ဤအဲဒါတွေ ကျင်အောင်ကျင့်နိုင်လို့ရှိရင်ကိုကောင်းတာပေါ့လေကျင်အောင်မကျင့်နိုင်ရင်လည်းပဲဟိုအကြီးကျယ်အာရမစိဓမ္မစိအာရမစိရမမြတ်တော့ကျင့်ကျင့်နေလို့ရှိရင်လည်းသီလကတော့မပြတ်ပါဘူးသင်ကျယ်စည်းစုံနေတယ်လို့ဆိုရတာပါပဲဒါပေမဲ့လို့အဲဒီခုနပါးပါကျင့်အောင်လို့ကျင့်နိုင်လို့ရှိရင်တော့မနာကောင်းတာပဲအင်းနည်းနည်းတော့ခရင်နေမယ်နဲ့တွေ့တဲ့သူကသူကတော့အနာဂါယဟနာတွေမှာကောင်းမပြည့်စုံမှလည်းတူပါတယ် အဲကာမရာဂရှိနေတဲ့ပုဂ္ဂိုလ်တွေဆိုတော့တောင်ထိတ်နေတယ်ဆိုပေမဲ့စိတ်တူတာကတော့နိုင်နေငယ်နိုင်နေခဲ့တာပဲတရားအားထုတ်နေတဲ့အတွင်းမဲ့သူပြည့်စုံမှာပဲတရားထုတ်အများအားရှုမှတ်နေတဲ့အတွင်းဒီလိုတော့ပြည့်စုံပါလေသူတွေကယောဂီတွေအဲဒီပါသီလာဆောက်တည်ဓမ္မသီလာသိက္ခာပုဒ်ရင်ပါပါဆောက်တည်ပြီးတော့ကျင်းဒီရှုမှတ်နေကောင်းနေပိန်နေတိုင်းနေပြီးရနေနေကြရတဲ့စသည်ရှုမှတ် ရုပ်စိတ်ကူးမဖြစ်ဘူးတော့ပြောနိုင်ဘူးဖြစ်တော့ပြုံးမှာပဲဖြစ်ရင်ဖြစ်မှာပဲဖြစ်ရင်လည်းအဲဒီစိတ်ကလေးမှတ်ပြီးတော့ဖြောက်လိုက်ရတာမှားပြီးဖြောက်လိုက်မှားပြီးဖြောက်လိုက်ဒီတိုင်းဒီတိုင်းမှားပြီးဖြောက်နေတာမေတ္တာနာခေါ်တာပဲအမေတ္တာနာအဲဒီမှာအဲဒီကိုခုလို့ကျဉ်းကျဉ်းထမ်းထမ်းနေရတော့တကယ်ပြင့်မယ်မဟုတ်ဘူးတရားထုတ်နေတဲ့ပုဂ္ဂိုလ်ဖြစ်အကြောင်းကြီးဘုရား ရုံရည်ကြီးမောပြီးတော့ဒီလေတကားတာတော့ကိုယ်လည်းကိုယ်သာနှိမ့်နေသေးတာဒါရီရတာဒီကြမ်းနေရတာပြင်မှာမဟုတ်ဘူးဥစ္စာတွေအဲနောက်ဆုံးတစ်ခုအရေးကြီးတာကတော့နာမည်ရောက်ဘူးအကြောင်းနာတာတွေကတော့ကျွတ်ကြည့်ရင်ပြင်မယ်အဲ့ဒါလေးကကြမ်းနေတာလည်းသူကဒါကအရေးကြီးတယ်ဒါတွေတောင်းတာလည်းစီကရီပြည့်တဲ့ရှုမှပြီးပြရမှာပဲ အဲလိုပယ်တော့အပြင်ဒီသီလတွေသင်ကြအောင်ကျင့်ရမယ်ကဲဒီဆောင်မှုကလေးတစ်ခေါက်တော့ကိုရပါအောင်လို့ဒါလေးတောင်းပါလေကွာကျင့်မှုရတရားတွေလည်းညဇောကြီးဟောထားတာတွေကကျင့်မှုရတွေဟောတာချွေရင်းအများချွေရင်းတတ်တဲ့ဥစ္စာတွေကိုမချွေရင်းရအောင်ကျင့်မှုရတွေဟောတာဘုဒ္ဓနှိမ့်နေ ကျုံရဲ့ဒီသာဘုဒ္ဓနှိမ့်မယ်ကျုံရဲ့ဒီသာအဲဘုဒ္ဓနှိမ့်နေသေးတာကိုဟောတော့ဝိသဘာဝပုဂ္ဂိုလ်ချင်းချင်းဘုဒ္ဓနှိမ့်နေသေးတာကိုသာယာလို့ရှိရင်လည်းဒါကိုအပြင်းမဒီအပြင်းမသိရသိခါကိုစောက်တည်ထားတဲ့ပုဂ္ဂိုလ်တွေအတွက်ဆိုလိုပါတယ်ဒီရင်ပုဂ္ဂိုလ်တွေမဟုတ်ပါဘူးဝိသဘာဝတိလာစောက်တည်နေတဲ့အခါကလား အဲဒီလကျင်နေရဟန်းနေညာရီဆိုလိုပါတယ်ကွာအဲဘုရားနေနဲ့ပြေးခြင်းရာယုံရည်ကြီးမောပြီးတော့ဤစေကစားခြင်းမှာသင်ရမှာလေကွာမောတနိုင်နေယုံရည်ကြီးစားမနှင်ကြတော့ဤညမျက်နာ ယောက်ျားနဲ့မိန်းမအချင်းချင်းမျက်နာကိုစူးစိုက်ပြီးကြည့်ရတယ်ဒါလည်းကျင်းရမယ်တဲ့။ချောင်းမြောင်းနာနေ။နာရတယ်ဆိုတော့ဒီပိုင်းတစ်ဖက်ကနေပြီးတော့ကြောဆိုတာ၊အချင်းဆိုတာအဲဒီဆိုတာအဲဒီလိုအတန်းနေဒီတူချောင်းမြောင်းပြီးတော့လားနာပြီးတော့ဆောင်ပြီးတော့သားနာကိုရိုးရိုးရိုးဖွင့်မိနာတော့နာမျိုးဟောတဲ့ဥစ္စာတွေဘုရားကပေါ်ပေါ်အဲဒီသိပေါ်တယ်ဆိုတော့ အဲတော့အပြမသရိယသိက္ခာဘုဓမ္မသရိယသိက္ခာဘုကျင့်နေတဲ့ကာရဏတာတွေကျင့်မှနေရကြမှာချောင်းမြောင်းလာနေသိက္ခာပြောပါဝိသင်္သာရီသိက္ခာပြောပါဝိသင်္သာရီ အဲကျွေးခါနေနေနေရစဉ်ခါကလာတော့ကကျော်ပဲပါတယ်သားကြတယ်ပြီးတော့အားကားနေတယ်ဘောရရောကြမင်းမအချင်းချင်းနေတဲ့ထိုင်နေတာတွေပြန်စဉ်းစားပြီးတော့မျိုးခနေတာမျိုးမကြည့်ပြဘူးတဲ့မျိုးသူများပြောတာမြင်ကအားကြအဲသူတော်ဘာတွေကောင်းကောင်းအယုံနဲ့ပြောမှုပြည့်စုံပြီးတော့နေတာတွေမြင်ရကြားရတွေ့ရလို့ရှိရင် အဲဒီလိုပြရတာကောင်းတယ်ငါလည်းဒီလိုပြပြမှာပြီးတော့တယ်ဆိုတော့သူမျိုးမပြပြရဘူးလို့သူများပြောတာမြင်တာအားကြတောင်းတနတ်ကြီးအဲဒါကတော့အရေးကြီးဆုံးပဲဒီဘဝဒီနာကြီးရောက်နာသားကြီးနာသမီးကြီးနာသီးပင်ချမ်းသာတွေခံစားမယ်ဆိုတဲ့အနေနဲ့ပဲဒါဇမသီယသိက္ခာဘုရား ကျိုးညင်းပေါက်ခြင်းတမျိုးပဲဆိုရင်လည်းဆိုတာကြာဟောတာတောင်းတနာတိဘောနလီဘောဒီမေရုံငယ်ရီအဲ့ဒါဘုသူရာပြောင်းလဲပြောရတာဒီဥစ္စာတွေဘုသူရာကြည့်တော့ကြားဘူးတော့ ဒါမျိုးတွေကင်းရမှာပဲဆိုရင်ဒီလိုစိတ်မျိုးတွေဖြစ်လာရင်ရှုမှပြီးတော့ပယ်ဖို့ယောဂီပုဂ္ဂိုလ်တွေတော့လွယ်ပါတယ်။သိနေကြည့်တဲ့ပုဂ္ဂိုလ်တွေတော့ယောဂဝေဒနာပြင်ခါနေရတာသိကြည့်တဲ့ပုဂ္ဂိုလ်တော့ဒေသာလည်းကြောက်သွားတာပဲအဲ့ဒါလိုပဲ။ဒီအားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေမှာကိလေသာပယ်တဲ့သိနည်းသိတွေကရှိနေတာပဲ။အဲဒီလိုမသိမရောတဲ့သိကူးတို့မသိမရောတဲ့အပြုအမူတို့ရေးလာလို့ရှိရင်ဒါလည်းရှုမှပြီးပယ်ရမှာအဲဒီလိုပယ်လို့ရှိရင် မိမိတို့သောက်တည်ခြင်းသုံးထားတဲ့ဗမာစရိယဘိက္ခဘောကကျိုးခြင်းမရှိပေါက်ခြင်းမရှိယောက်ျားခြင်းမရှိဘုဒ္ဓသောဖြူသိနေတော့ဘဝဝိစုစင်ကြယ်နေရဲ့ညဇာဗျာမှာမီလောဓမ္မစရိယညွှန်းနှောင်းကြောင်းတရားတွေလုံးဝမရှိဘူး သနာညောတရားတွေမကင်းသေးတဲ့ညကာလပတ်လို့မြတ်စွာဘုရားကဗမာသမ္ဗုဒ္ဓဖြစ်ငါဝန်မခံခဲ့ဘူးမြမစာရီဖြစ်ဝန်မခံခဲ့ဘူးအဲဒီညွန်တော်ညောင်းတရားတွေလုံးဝမရှိဘူးဆိုတဲ့အခါမှာသမ္မာသမ္ဗုဒ္ဓဖြစ်မြမစာရီဖြစ်ဝန်ခံခဲ့တယ်ဆိုပြီးတော့အဲဒီဇာနတော်နိပုံနာကြီးကိုမြတ်စွာဘုရားဟောပါတယ် ယန္နာဝါရယခုနက40ရှင်နဲ့ကာလပါလုံးဓမ္မစရိယများသောကျင့်နေကျင့်နေတယ်ဆိုပေမဲ့ခုနကပြောတဲ့အဲဒီဘုဒ္ဓသေးတာနေနေနေပြီးတာစသည်ဖြင့်ဒါတွေကိုသာယာနေတာကတော့ဘုရင်ကကျင့်ပုံမရပါဘူးမကျင့်လို့ညဆိုဆရာသူတို့ညီပြီးတော့ဟောတာအဲဒီကစပြီးတော့မကျင့်ဘူးဒီတော့ဝဏ္ဏတိရောက်ဖို့ရတဲ့အတိုင်းသူတို့တောင်းတမှုတွေရှိတယ်ဒါတွေကျင့်တာမဟုတ်ဘူးလို့တော့ဆို သူတို့မှဒီလိုကိလေသာတွေကျင့်ရကျင့်ရအောင်ကျင့်မှရှိမှမလို့ပဲမပြီးတော့အဲလောကမှာလူတွေအင်းတော်ပြုသလိုအင်းတော်မပြုဘဲနဲ့အင်းတော်မကြည့်ဘဲနဲ့နေတာတစ်ခုပဲရှိတာသိကြတော့သူဟာအဲသိကြမှာမဟုတ်ပါဘူးတရားမရှိရင်မသိကြနိုင်ဘူးအဲဒီလိုဖြစ်ပြီးတော့လေပြီးတော့နောက်၄၀ကျင့်နေကျင့်ပြီးတော့လည်းတစ်ခါလဲအင်းတော်ပဲလိုက်ပြီးတော့ရှားပြီးတော့အင်းတော်ပြုသားရအောင်လို့လည်း ဟိုအာသုဝါဒီတာတွေပြညာတွေတွေရှင်းတာကိုအဲ့ဒါတွေကမသိကျတဲ့ဥစ္စာတွေအဲ့ဒါတွေကမြတ်စွာဘုရားတရားမပြောဘဲနဲ့နားလည်သွားအောင်ဇမစရိယရဲ့မြင်နာမှုသင်ကျမှုတွေကိုမြတ်စွာဘုရားဟောအဲ့ဒီအကြံတန်းဖြစ်တဲ့မေရောအကြီးကျင်းနေပေမဲ့လို့မေရောငယ်9ပါးဆိုတာကျင်းခဲ့တယ် အဲ့ဒါတွေအကုန်လုံးငါဘုရားမှာကျင်းတယ်ငါဘုရားမြတ်စွာဘုရားသာမဟုတ်ယန္တာတွေကျင်းတယ်အနာဂါနေလည်းကျင်းတာပဲနာဂမှုသောသောတာပန်သရဂါနေလည်းပဲသာသနာပေါင်းရောက်ပြီးတော့နေတဲ့ပုဂ္ဂိုလ်တွေကသူကျင်းပါတယ်လူလောကမှာနေတဲ့ပုဂ္ဂိုလ်တွေလည်းပဲဥပုသ္ဒေသီလဆောက်တည်နေတဲ့ခါကလာပါပြီးကျင်းပြီးတော့အဲမနာဝုံမြဝန္တာပြည့်စရာပါပဲအဲဒီကျင်းအောင်ကျင့်ပြီးတော့နေတဲ့ယဟန်တော်တွေအဲ

အဲဒီလိုကျင့်နိုင်ခဲ့တဲ့အကျင့်တွေတို့ကျင့်ရပြီလေအောင်ပြုပြီးတော့ဝမ်းမြောက်ဝမ်းသာရင်ကြည်ရမှာအဲဒီဇမစရိယကျင့်နေကျင့်ရင်ဘယ်လိုအကျိုးတွေရတော့ဆိုလို့ရှိရင်အဲဒီလိုအကျိုးတွေကတော့ဆောင်မှုပေးတာရှိပါတယ်ဇမစရိယကျင့်တဲ့စာပြီးတော့အင်း

သာမျက်နှာနာ90ခု90ဆင့်မှာအဲဒါတွေကဒီနာမည်ရတာအာမလို့ကြာလို့ရပါဘူးထဲအောက်တွေရှိတော့ကြာလို့တော့ရပါကာရမိသမီးသာသာရကျူးလွန်လို့ရှိရင်ဘယ်လေးပါကြာရပြီဘယ်လေးပါဘယ်လေးပါကလွတ်ပြီးတော့လာတဲ့ခါကလားလူပြည့်လာလို့ရှိရင်လည်းပဲ ရံများရသည်ကံနာလေးဆိုကြတယ်ကျိုးလေးကာမေတုမှာသဲလာကလူရွာရံသူများကာမေတုမှာသဲလာကလူရွာရံသူများ ကြာရသည်မௌချကြတယ်လို့တော့မဟုတ်ကြာရတယ်လို့ဆိုရတယ်ဒီလိုဟောရတယ်တရားမှာ နှောင်းမလို့ချင်းကောင်းမှုအကုသိုလ်ရှိတဲ့ပုဂ္ဂိုလ်တွေကတခါလေတစ်ဖြစ်ကြတခါလေယူတယ်တစ်ဖြစ်ကြလည်းမဟုတ်ဘူးတော့ကုသိုလ်တွေကအခွင့်ရေးတာလည်းကကုသိုလ်တွေကအကျိုးပေးပြီးတော့နေတော့မလိုမကြပဲနေတာလည်းရှိတာနောက်ကိုအကုသိုလ်ကအခွင့်သာတဲ့ခါကျတော့ပယ်လေးပါးကြရသည်အာမေသုံးမှာပယ်လာတာလူလူပြေပြန်ရောက်လာလို့ရှိရင်ရံသူများရသည်ဒါတော့အာဟုတုသဇရာအကျိုးချောင်းတဲ့ ၅ပါးသီလနဲ့ပြည့်စုံနေလို့ရှိရင်အဲဒါအပယ်လေးပါးမကြဘူးလူရင်းနာပြေရောက်တတ်သည်အဲလူပြေရောက်တယ်ရောက်လို့ရှိရင်လည်းလူပြည့်နေလို့ရှိရင်ရာမများกินတတ်သည်ဘဝပြန်ပြီးတော့ကြောင်းဝင်ပြီးပြောနောက်ပြီးတော့ဇမစရိယမြတ်သော မြတ်သောကျင့်ကိုကျင့်လာရဲ့အဲဒီသမဏေဆိုတဲ့ကြီးကြောင်းလာရဲ့အဲဒီအကျိုးတွေကခါဝေးပိုင်းတယ်ခါဝေးပိုင်းကအကျိုးအကျိုးပြတဲ့ဥစ္စာဇံဘေးကင်းပါစိတ်ခင်ရပေါ်လာသုံးဝယ်များ သူဟာကြံပေးခြင်းပါသိခင်ကြဟောလာသုံးွယ်များကြံပေးခြင်းပါသိခင်ကြဟောလာသုံးွယ်များကြံပေးခြင်းပါသိခင်ကြ သတ္တိကတာတဲ့ရံမသိနေအကုတ္တဝိယတာတဲ့ဘယ်မှဘေးရမရှိဘူးအဲဒါမျိုးဆိုတာကျန်တဲ့ပုဂ္ဂိုလ်ဟာဘေးရန်အန္တရာယ်ကျင်းသည်ဒါသူ့ဘုဇနာပိယများသောလူပေါင်းတွေသိခင်ကြသည်ဒီလိုပုဂ္ဂိုလ်ဒီကျင့်လူတွေများတယ်ဟောလာသုံးဝယ်ညသုံးဆောင်ဝယ် အာနာပါနာဝုထဝိနာသနာအသုံးဆောင်တယ်သမင်းတို့ပြောလို့အဝတ်အထည်အိယာနေရာဉာဏ်ထစသည်အဲ့ဒီအသုံးဆောင်နေလည်းပဲများစွာရတာပြီးပြည့်ပြည့်ဘဝမှာအသုံးဆောင်တယ်ပေါ့နော်များစွာရတာအမင်းသမီးသောရာကြီးကြောင်းနဲ့လည်းရတယ်အပြစ်မဆေးရဆိုတာသူပြောကြမလို့ဓမ္မဆေးရအကျင့်ပြင့်နေတဲ့ပုဂ္ဂိုလ်တွေတော့ ပြီးတော့ပို့ပြီးတော့ပြည့်စုံတာရုပ်ရင်ဆုံးစွာမကွဲကွာချမ်းသာမယွန့်ချာသို့ရုပ်ရင်ဆုံးစွာမကွဲကွာချမ်းသာမယွန့်ချာရုပ်ရင်ဆုံးစွာမကွဲကွာချမ်းသာမယွန့်ချာရုပ်ရင်ဆုံးစွာ ကွဲကွာသံသာမယောရှာပရိပုံနေ ပြည့်စုံသောဣန္ဒြေရှိတယ်အာမေဇုမိသဇရကံကအကြောင်းပြီးတော့အာဘာသီလအကျင့်နဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်အာပြမစရိယကျင့်ကြောင်းပြီးတော့ဇေဘာသီလမျိုးနဲ့အဲပြည့်စုံနေတဲ့ပုဂ္ဂိုလ်တရတူတဲ့ပြီးရှင်ရှင်သီလယဟန်သီလသူပြောကြမလို့အဲဒီအာပြမကမ္မနိသဇရအာပြမစရိယမှာကျင့်ကြောင်းပြီးတော့ကျင့်နေတဲ့ပုဂ္ဂိုလ်တွေ ရုပ်အင်္ဂါလက္ခဏာတွေအကုန်လုံးပြည့်စုံတယ်ယောက်ျားချင်းနဲ့ယောက်ျားအင်္ဂါလက္ခဏာနဲ့မိန်းမချင်းနဲ့မိန်းမအင်္ဂါလက္ခဏာနဲ့ကျွင်းချင်းမရှိဘဲနဲ့ပြည့်စုံတယ်ပြီးတော့ဉာဏ်ပြီးတော့နားတော့နှာခေါင်းတော့စသည်ဖြင့်ကိုရင်ကစိတ်ပိုင်းနေလည်းပဲချွေရမ်းတာမရှိဘူးတဲ့အဲဒါဒီဒီဒီအကျိုးကိုထောက်ဆလို့ချင်းချွေချွေနေတာလည်း ဒီသာမဏေသစ္စာရတို့ဘာလို့ဖြစ်နိုင်တာဘုရင်တို့ကအဲဒီကျုပ်အစဉ်အင်္ဂါလက္ခဏာတွေအကုန်လုံးပြည့်စုံပြီးတော့ဒီလိုကျိုးလဲကြားတယ်ပြီးတော့ဖြစ်ခင်တဲ့ပုဂ္ဂိုလ်ချင်းချင်းလည်းပဲမကွဲမကွာရဘူးလေကွဲကွာခြင်းမရှိရဘူးကာမဏေသစ္စာရတို့ဘာလို့ဆိုတာကျူးလွန်လို့ကျင်ရင်အဲဒီသရတာပုဂ္ဂိုလ်တွေမှာစိတ်စနောက်ကနေဖြစ်ပြီးတော့ အဲကွဲပွားသွားစီရတယ်ဒါကြောင့်မို့ဒီကသင်ဆောင်တဲ့ပုဂ္ဂိုလ်တွေမှာတော့ဒီရပြရဘဝမှာရှိခင်ရင်းနှီးတဲ့ပုဂ္ဂိုလ်တွေနဲ့ကွဲခြင်းကွာခြင်းမရှိဘဲနဲ့ဆရာတော်ကနေရတယ်နောက်ပြီးတော့ဒုက္ခဝိဟာရီတဲ့ဆန်းတော်ကနေရခြင်းအကျိုးရှိတယ်ဒုက္ခပရိပုဇ္ဇတိအဲဒုက္ခသုပတိဒုက္ခပရိပုဇ္ဇတိစသည်ဖြင့်အဲဒီလည်းချမ်းသာနိုးလည်းချမ်းသာသွားလည်းချမ်းသာစားလည်းချမ်းသာဒီထင်ရချမ်းသာစားရကြမှာချမ်းသာခြင်းအကျိုးလည်းရှိတယ်မယွန့်ကြဘူး အဲဘေးရအန္တရာယ်ရှိမှလေလားဘေးပြစ်မှလေလားပြစ်မှလေလားစသည်ဖြင့်ကြွကြားမှုမကြည့်အောင်သူကလူများတာနေရာပြစ်ဝင်နေရတယ်သူကအင်းကြောင်ထားတာကိုကျိုးဒီလိုမတော်မလျော်တဲ့အမှုတွေပြုပြီးပြုထားတဲ့ပုဂ္ဂိုလ်တွေကကြွကြားမှုကြည့်ရတယ်ငါအကြောင်းသူများများပြီးသွားတယ်လားငါကျွင်းပေါက်ရမှုတွေများပြီးသွားတယ်လားအဲဘေးရအန္တရာယ်များရောက်မှလေလားစသည်ဖြင့်ကြားမှုကြည့်ရတယ်ဒီကကြွကြားနေတဲ့ပုဂ္ဂိုလ်ကတော့ အဲဒီခုဘဝလေးကြံမှုကြီးရအောင်နောက်ဘဝတွေမှာလည်းပဲလူပြည့်ပြည့်ရဘဝတွေမှာဘေးရအန္တရာယ်စသည်တွေကလည်းရင်ရှားမှုတွေကြီးပဲနဲ့ကျင်းတယ်အဲဒီကျိုးတွေပါပဲရုပ်ရင်ဆုံးသွားမကွယ်ကွာချမ်းသာမယွန့်ချာမိစ္ဆာကြောင်နှင့်မြတ်သောကျင့်ရတဲ့အကျိုးများမိစ္ဆာသာရသမဏုသာရကကြောင်ပြီးတော့၅ပါးသီလကျင့်တဲ့အကျင့်အကျိုးသာရတစ်ခုပေါ့ အာယမစရိယဝရမိဆိုပြီးခု7ပါးသီလရဆောက်တည်တဲ့အခါမှာအဲဒီညာတော်ချင်းကိုကျင့်တယ်အကျင့်ကတမျိုးအဲဒီအကျင့်နဲ့မျိုးရဲ့အကျိုးတရားတွေပဲအဲဒီကျင့်မျိုးကျင့်လို့ရှိရင်ရနိုင်တဲ့အကျိုးတရားတွေလို့ဆိုလိုပါဒါလည်းတချို့တွေမှာဒီလိုတရားပြထားတယ်တချို့လည်းခြံထားပါသေးတယ်ဒီမှာအပုပ်တွေများနေတယ်ဆောင်းမပါတယ်များနေတယ် မိစ္ဆာကြောင့်နှင့်မြတ်သောရှင်ရတဲ့အကျိုးများမိစ္ဆာကြောင့်နှင့်မြတ်သောရှင်ရတဲ့အကျိုးများမိစ္ဆာကြောင့်နှင့်မြတ်သောရှင်ရတဲ့အကျိုးများ သရိယခြင်းဆံမိမြမသရိယမြတ်သောခြင်းကိုကျင့်လို့ဒီလိုအကျိုးတွေကိုရတယ်ဆိုတော့တက္ကရာတည်းရဲ့ကြည့်ထားပါပဲ အခုဘုန်းကြီးကဝိတုသတိတာရကလေးနဲ့နည်းနည်းတော့ပြောအောင်သာသနာ့မြတ်စွာဘုရားလက်ထက်တုန်းကသာသနာနောက်ပိုင်းမှာကျွင်းတဲ့ပုဂ္ဂိုလ်တွေကျွင်းတာမြင်ရလို့ဘာဝေကညာပြေးပြီးတော့တောထွက်ကြကိုတော်ခွန်တော်ပါတော်ရကြတော့တောင်တစ်ခုတွေ့ရဒီတောင်က လေကားနဲ့ထောင်တဲ့ရတဲ့တောင်းဒီတိုင်းတော့တက်လို့မရဘူးဆင်းလို့မရဘူးအဲလေကားထောင်ပြီးတော့တက်တောင်ပေါ်ရောက်တဲ့ခါကျတော့မထေကြီးကပြောမိမိတို့အသက်ကုန်ငယ်ကွယ်ကြွားနေတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ဆင်းညာဒီလေကားထုတ်မယ်ဒီဒီဒီဒီတို့တရားရရင်လည်းရမရရင်လည်းပေး ဒီကြောင့်မော်ရင်မဲ့ဒေခာမိတို့အထုမဲ့ဆိုပြီးတော့ဒီလိုအနေနဲ့ပြညာတာဘုနာပါလည်းမလူမမစင်တော့လေကလှဲပြီးတော့သူတရားထုတ်ကြတာပေါ့အဲဒီလိုတရားထုတ်တော့ပထမတည်းရဲ့အာရုံလေးသာနဲ့မထေကြီးကြီးဆုံးဖြစ်တဲ့သံဃာမထေကြီးညာနာတယ် ဉာဏ်နာပြည့်တော့ဉာဏ်နာရင်ပြည့်အောင်မဟုတ်ဘူးတကောဝိညာဉ်တွေလည်းပဲပြည့်စုံဒါလည်းနောက်ပြည့်သူကသင်လျော်တဲ့နေရာသွားဆုံးခံဆုံးခံပြီးတော့ဆုံးယူလာပြီးတော့ကျန်တဲ့သတင်းသုံးပုံ6ခုကိုဖိမှန်ကပြည့်အရှင်တို့တရားကကျူးသားအထုကြဘာမသိအောင်လည်းကြံပြီးဘူးဟောဒီမှာဆုံးလက်ယူလာပြီးအဆုံးဖုံးပေးကြ ဒီလိုဆုံးဖုံးပေးပြီးတော့ကျိုးစားအားထုတ်ကြပြီတော့ဆိုပြီးတော့ပြောတော့အဲဒီကရမယ်ညာ6ပါးမေးတယ်အရှင်ဘုရားတပည့်တော်တို့တရားထုတ်တဲ့ပုဂ္ဂိုလ်9ပါးတဲ့ကကျေးဇူးတော်တရားရတဲ့ပုဂ္ဂိုလ်ကနေပြီးသုံးခါကျွေးတာအဲကျွေးတဲ့ဆွမ်းလည်းပဲလက်ခံပြီးစားရမယ် စပြီးတော့ရှင်းရမယ်လို့ဒီလိုဂရိကပေါ်မှာရှိပါကြလားမလားမရှိဘူးအာမရှိလို့ရှင်းရင်ရှင်ပြကျွေးတဲ့ဆုံးတပည့်တော်တော့မစဘူးရှင်ပြကျွေးတဲ့ဆုံးတပည့်တော်တော့စနေသေးတဲ့သာသာနဲ့ခိုပြီးတော့ဒီကအရှင်းတွေပါလေပေါ်ရခြင်းနဲ့ပေါ်ရသွားနိုင်တယ်အဲတော့တပည့်တော်တို့ပါရမီအားလျော်စွာပြည့်စုံရင်လည်း ကိုယ်တကိုယ်နဲ့ကိုယ်ပဲသွားပြီးတော့အဲဒီကြမှာဆုံးခံလာတော့မယ်မပြည့်စုံသေးလို့ရှိရင်တော့လည်းသိချင်းပြီးပြီးတော့ဒီလိုပဲအထုတော်မယ်ဆိုပြီးတော့ပြောတော့ညာနာပုဂ္ဂိုလ်ကလည်းသိနေတော့ရကြွသွားတယ်နောက်တနေ့ကျတော့ကဒုတိယမထေရအကြီးဆုံးနဲ့ဒုတိယမထေရပေါ့လေအဲဒီမထေရသူတို့လည်းတော့အကြီးဆုံးပါပဲဘာသာမထေရအနာဂံဖြစ်ပြန်တယ်အနာဂံဖြစ်တော့လည်းအဲဒီမထေရက သင်လျော်တဲ့နေရာဆုံးခါပြီးတော့ဉာဏ်နဲ့၅ပါးကိုရှင်းပြီးပဲသိမှန်တဲ့ကပြုဉာဏ်နဲ့၅ပါးကလည်းရှင်းပြီးတိုင်းပဲဉာဏ်ရာပထမပုဂ္ဂိုလ်ဓမ္မတရားရတဲ့ပုဂ္ဂိုလ်ဆုံးမစားပဲနဲ့ဒုတိယဆရာတဲ့ပုဂ္ဂိုလ်ကဆုံးစားရမယ်စသည်တရားထူရမယ်လို့ဒီလိုဂရိကဝင်ကြည့်ပါကလားမရှိဘူးငါဆင်မရှိလို့ချင်းအဲဒီလိုတော့သင်ကြား ဒီမှာတခါပြီးလဲသုံးမမစားပါဘူးစားနေလို့ရှိရင်လည်းပဲအကျင့်တွေပေါ်ရောက်ကုန်တော့မယ်ဒါပြီးတော့ရရရင်လည်းရရတဲ့ခါကျမှကိုတကိုးကြီးရင်လည်းကိုတကိုးနဲ့ပဲကိုသွားပြီးသုံးကန်တော့မယ်တကိုးမကြည့်လို့တရားမရလို့ရှိရင်ပြည်ရင်လည်းပြည်ပြီးတော့ဒီလိုပဲအာထုတ်တော့မယ်ဆိုပြီးတော့အာထုတ်ကြတာပဲဆိုတော့ပဋိကောင်းတဲ့ပုဂ္ဂိုလ်တွေအဲဒီတောင်းပေါ်မှာဘာမှရှိတာမဟုတ်ဘူးဒီတောင်မှသူတို့ ပါသွားတဲ့ရည်လေးရှိမှသိရင်ဒီတော့ကျရှိမှာမဟုတ်ဘူးသုံးလည်းပဲစားကြရှိတာမဟုတ်အဲဒီနာရမထေကလည်းသူသိနေတော့သွားရဟနာကတော့ပြိဋိဘံစံတော်ရအနာဂါကတော့နောက်သူ့အချိန်ကျတော့လူကပြန်မကြည့်ရောက်နေပါလေသူဘုရားလက်ထက်ပြန်မှာရှိနေလို့ရဟနာလည်းဖြစ်နေပါလေပြန်မကြည့်ရောက်ရဟနာပြည့်ကျန်တဲ့၅ပါးကတော့ရတော့အထုကြတာပဲပါရမီကအပြည့်စုံအင်္ဂလိပ်ကမြင်းကျက်သေးတော့ တရားတို့တော့မရကြပါဘူးဘယ်လိုပဲပုထုဇဉ်ချင်းနဲ့ရတော်မူကြလောကဘက်ကနေပြင်းတော့ကိုရောတွေလုံးလုံးကျွန်းကျွန်းမလုံးသင့်တာတွေလုံးလုံးပြီးကုန်တယ်လို့ပြောမှာဒါပေမဲ့လို့တရားဘက်ကနေပြင်းတော့သူတို့ဥစ္စာမဆုံးကျုံပါဘူးအဲသာသာတော့တော့နဲ့တရားအားမထုတ်မစင်မကြဲပဲနဲ့ဘုံတော်သလိုနင်းနေလို့ရှိရင် ဘုံတော်ပဲလေးပါးလည်းကြာမှာကြောက်ပါကြီးကညာမယ်မယ်လို့မကျိုးညာပြူတာကုသိုလ်ရတယ်ဆိုပြီးညာပြူတာညာပြူပြီးတော့ကောင်းကောင်းမနေလို့ရှိရင်အပြည့်ကပြည့်သေးတာလူမှာ၅ပါးသီလနဲ့ဆိုရင်တော့၅ပါးသီလတော့ကတော့ကောင်းကြောက်ဖို့အတိတ်ခင်းရမှာမဟုတ်ဘူးအဲညာပြည့်လာတဲ့ကညာသိက္ခာပုဒ်ကများပါပြီနဲ့ရာတရားနေတဲ့ပုဂ္ဂိုလ်ကြာသွားပြီဆိုလို့ရှိရင် အဲဒီညာသိက္ခာပုဒ်တွေကောင်းအောင်မဆောင်ကြနိုင်ဘူးလို့လို့နေလို့ရှိရင်ပြည့်တယ်ပြည့်တယ်အကုသိုလ်တွေပြည့်တယ်ကုသိုလ်ရအောင်လို့ဒုက္ခမှာအကုသိုလ်တွေပြည့်လာတာသိနေရမကြဘူးလို့ကအဲဒါကြီးကြီးပါတယ်အဲဒါကြောင့်ပေါ်ပေါ်ရောရောနဲ့နေပြီးသိသွားမယ်ဆိုလို့ရှိရင်ဘယ်လေးပါးလဲကြာမှာကြောက်ကြောက်ရတယ်ဘယ်လေးပါးမကြတော့မှနိမ့်နိမ့်များများဘဝရောက်ချင်မှရောက်မှာမြူးညာနဲ့ဘဝအောက်တန်းသားအောက်တန်းအောက်တန်းကပြည့်နေတယ်ပြည့်နေမှာ ရေးပြီးပါတယ်အဲဒီကိုယ်တော်တွေမှာတော့သီလဆင်ခြင်ကြည်နဲ့အဲဒီလာတိကဘုံတွေအကုန်လုံးပါပဲအဲဒီထဲမှာဇမသုရိယလည်းပါပါတယ်အဲဒီဇမသုရိယအကျင့်တွေကိုမြတ်သောအကျင့်တွေကိုအသေးခံပြီးသေးသေးတောင်လို့ခါတယ်ကျင့်ပြီးတော့သွားကြတော့ကိုယ်တော်တွေအဲဒီကဉာဏ်မူရတဲ့အခါမှာနာတိကျောက်ထရောက်ပါတယ်အဲသာဝရင်ကရောက်လဲ၊ရာမရောက်လဲ၊ဒုတိယရောက်လဲ၊ဒီမာနနေကံတာဝတိရောက်လဲ၊ဆက်ကနေအောက်ရောက်လဲ၊အောက်ကနေဆက်ရောက်လဲ။ သာပြသောတာမှာလဲပြီးတော့သူသင်ပြီးလာကြအခုဘောရမဆရာလက်ထက်ကျတော့လူပြည်လောကရောက်လာပြီကျွတ်တောင်းဝင်ကြပါလေတဘာအရှင်သာဘာဖြစ်ပြီးတော့ကျွတ်တောင်းဝင်တယ်တဘာအရှင်ကုမာရသာဘာဖြစ်ပြီးကျွတ်တောင်းဝင်တယ်တဘာကဓာရုစီရဖြစ်ပြီးတော့ညသောဗျာခဏလေးပေါ်တာနဲ့အိဗဗိညာဣဒိကနဲ့လူကဉာဏ်သာဖြစ်ပြီးကျွတ်တောင်းဝင်တယ်တဘာက သတိရဆိုတဲ့ပရောဟိတ်ဖြစ်ပြီးတော့မြတ်စွာဘုရားသံဥစ္စာပြဒနာမေးအဲဒီပြဒနာကိုပြဒပြဒနာကိုမြတ်စွာဘုရားကဖြေတာနဲ့သဘောကျတယ်မြတ်စွာဘုရားထာမှာယဟန်ဒီတရားတို့ယဟန်တာဖြစ်ပါတယ်တပါးဘုဂုတာတိဆိုတဲ့မင်းဖြစ်ပြီးတော့သူလည်းပဲမြတ်စွာဘုရားတရားနာရင်အနာဂံဖြစ်ပြီးအဲသူ့ရီသွားအဲဒီအနာဂံဖြစ်ပြီးသူ့ရီသွားတော့ သုရဝါဒမြမတူရောအရေရောချင်းသူလည်းရဟနာဖြစ်ပါတယ်အကုန်လုံးဒီကြားသာသနာကြတော့အကုန်လုံးကျွတ်တောင်းဝင်ပြီးတော့သွားပါတယ်အဲဒါသာတော်မြတ်စွာဘုရားလက်ထက်ကမြမစရိယအများသောအကျင့်ကိုကျင့်လို့ပါရမီမြင်သေးအိန္ဒြေမြင်သေးအိန္ဒြေမပြည့်စုံသေးခင်မှာအရာဓမေအရာဓမ္မမြောက်သေးလို့ပုရုဇဉ်ဖြစ်နေနေနေပေမဲ့သူတို့မှာ နာပြည်လောကတွေမှာကြီးပွားချမ်းသာတယ်ကြီးပွားချမ်းသာပြီးတော့နောက်ဆုံးကြတယ်လေဘောလုံးကပြလက်ထက်မှာအထက်တန်းသားအနေနဲ့ရဟန္တာကြီးဖြစ်သွားကြတယ်အဲဒီလိုအကျိုးတွေကိုရပါတယ်ဒါကအမျိုးသားတွေဘက်ကရဟန်းတော်တွေဘက်ကဒီမသိရခြင်းအာကိုစရာပဲလို့အာယုံပြုပြီးတော့လေးလေးမြဲမြဲကျင်းမှုရတယ်ပါပဲ။ နောက်တစ်ခုကတော့မျိုးသမီးတွေပဲကသာသနာ့ပြန်စွာကြလက်ထက်ကပဲပြည်ကြီးမင်းကြီးရဲ့သမီးတော်ခုနှစ်ယောက်သူတို့ဗြဟ္မစရိယအကျင့်ကိုကျင့်လာတယ်သာသနာ့ပြန်စွာကြသာသနာ့ပြန်ကိုအဲဒီပြည်ကြီးမင်းကြီးကကိုးကွယ်ပါတယ်ဒါပေမဲ့လို့သူသမီးတော်တွေအဲသူသမီးတော်တွေက သာသာကောင်ပြီးတော့ညာပြုရတောင်းမှတော့ဒီလိုတော့ခွင့်မပြုဘူးညာတော့မပြုနိုင်ဘူးလို့အဲလူလောကမှာပဲနေပြီးတော့ကျင့်ရပါလို့ပြောတာနဲ့လူလောကတွေနေပြီးတော့ဓမ္မစရိယာမြတ်သောကျင့်နေကျင့်လာကြတယ်ကောမာရီဓမ္မစရိယာ သာသကညာဒုက္ခရိတဗုဒ္ဓပဌာနာနိရတာမုရိတာတတ္တတိသောဗရာမာရီတော်မှာသူတို့အကြောင်းတွေကိုပြန်ပြီးတော့ဟောတာသာသကညာမင်းသမီးဖြစ်ကုန်တော့ပတ္တတိဒုက္ခရိတာချမ်းသာစွာကြီးပွားလာကြကုန်တော့ ပတ္တလူတော်ပြီးပြီမင်းသမီးတော်9ယောက်တို့ဘုဒ္ဓပဋ္ဌာနာပြည့်ရတာညသောဘုရားကိုသိကလုံကျွေးခြင်းအမြဲတမ်းပြောမှုရရှိကြကုန်လို့ညသောညသောဘုရားကိုသိကလုံကျွေးခြင်းနဲ့အမြဲတမ်းပြောမှုရကုန်နေပြီဘောမာရီဓမ္မစိတ်

သူတို့အလုကဘာလို့ဆိုမြတ်စွာဘုရားစိကခြင်းဘုရားသုံးပါးကိုလိုက်နာကျင့်ခြင်းဟာသူတို့အလုပဲတဲ့ဒါပဲအလုသိခြင်းလုံးမရှိဘူးလောကကြီးရစီးပွားရေးတွေဘာတွေများတွေဘသူဘသူတွေဘာမှကြောင်းကြဆက်ကြမရှိဘူးဒါတော့အိမ်အောင်လည်းမရှိတော့အဲအိမ်အောင်ရင်းနဲ့စပြီးတော့လည်းဘာမှပူကြပင်ကြကြောင်းကြကြမရှိကြဘူးသူကညာတော့ကျင့်ကိုကျင့်လာကြတယ်

အဲဒါခါပြန်လဲလူလဲလာဖြစ်တဲ့ခါရှိပါတယ်အခုနောက်ဆုံးဘုရားကြတော့ရသော်ဘုရားသာသနာတော်မှာသင်ကြားတဲ့အမျိုးသမီးတွေဖြစ်လာကြပါတယ်တူကဘုရားရဲ့ဒီကြီးမာတွေကအမြတ်ဆုံးဖြစ်တဲ့ဧကတာဝိကပထမဧကတာဝိကပညာရာမှာပညာကြီးဆုံးဖြစ်တဲ့ခေမာသီရိဆိုတာဖြစ်လာ

အဲဒီဥယျာဉ်တော်ကျောင်းတော်ကြီးမှာဝိလုံကျောင်းတော်မှာတရင်သုံးအဲဒီဒီမှာမိဖုရားကအရွယ်တဲ့ရွယ်ကောင်းဆုံးနဲ့တူပါတယ်အဲဒီမိသားကမင်းအသက်နဲ့ဆိုလို့ရှိရင်တော့ဘုရားဘုရားနဲ့ဒီမိသားကမင်းကအဲအနည်းအနည်းငယ်ပဲကြွားပါတယ်ဒါတော့ မိမိသားရမင်းကိုလည်းပဲသိမကြည့်သေးပါဘူးခန်းငယ်ပဲကြည့်တာပဲလက်30ကျော်ပဲကြည့်တာနေတော့သူလည်းပဲငယ်ငယ်ပဲကြုံမှာပါဘူးဒီအကြီးဆိုတာအဲသူကရုပ်ရည်လှပါတာအကြောင်းပြုပြီးတော့ညဇောဘုရားကလည်းယုတ်တရားနာတရားတွေနေသဒုက္ခအနတ္တအတုဝနေကဲရှုချပြီးတော့ဟောရတာကိုဒီလိုမောလို့ရှိရင်တတ္တဝါကြီးကကြုံမှာမဟုတ်ဘူး မိမိတို့သာနာကရှိတဲ့ယုံနာတရားတွေသူတို့ကသာနာကရှိတဲ့ယုံနာတရားတွေနိစ္စဒုက္ခအနတ္တအတုပဒီလိုသင်မြင်မှမတော်မှမဖြစ်နိုင်လို့ဆိုပြပရိသတ်ထဲမှာသူသေးရဟောလို့ရှိရင်ငါဆက်ပွဲကြည့်ရဆိုတဲ့အနေမျိုးနဲ့မတော်မှမဖြစ်နိုင်။ဒါနဲ့တော့ပရိသတ်လည်းမြင်အမှန်တရားကြံပြီးတော့သာသနာပြုရတယ်

အားမရလို့ဝေလူဥယျာဉ်လာပြီးတော့ကြော်မွေ့နေကြတယ်ဒီလိုသင်ကရေးတာကိုအတော်ကောင်းတယ်သင်တယ်လို့ဆိုတာအဲဒီတော့အဲဒီတော့ခေမာမိဒီယာကြီးကမနဲ့စဉ်းစားလဲဆိုတော့ဝေလူဥယျာဉ်ဒီနေ့တော့သွားကြည့်အောင်ပါပဲဒီများတွေလည်းကြည့်ကြည့်ကြတယ်ရောက်တာကြာပြီအခု ဘုရားမြတ်စွာဘုရားရဲ့ဘုံကိုယ်တော်နဲ့လည်းအနတ္တသာရာပြည့်နေတယ်လို့ဆိုတယ်။မှန်တော့လည်းမှန်ပါတယ်။ဒီကဥညင်သာရတယ်ဆိုတာကတော့ဒုက္ခဘက်ကသာရဝင်တစ်မျိုးပဲအခုတော့တရားတွေနဲ့သာရနေတာကိုတရားတွေနဲ့ဆိုတော့အတိုင်းမသိသာရအမှန်ကောင်းတယ်။အဲတော့သွားမှပဲလေသူစိတ်ကူးပြည့်လာတယ်။ဒါခြေတုံးကသွားနေကြနေရပဲ။အဲဒီချင်းကဆွဲဆောင်တော့တယ်။အဲဒါနဲ့အဲဒီမှာ ဒီနေ့တော့ဘုရင်ကြီးခွင်တောင်းပြီးတော့ဥယျာဉ်တော်သွားတာဘုရင်ကလည်းအမိန့်ထုတ်တာလေဟိုရောက်လို့တရားလည်းပူပြရမယ်အမိန့်ထုတ်တာအဲဒါသူကသွားတော့ဘယ်ချိန်သွားတော့ဆိုတော့မနေ့ဘုရားဆုံးမဆုံးမကြွတဲ့ချိန်သွားတာလည်းမတွေ့အောင်လို့ဘုရားနဲ့ကမတွေ့အောင်ဓမင်းကကြောင်လွှဲဒါမှလည်းပါရမီရှိတဲ့ပုဂ္ဂိုလ်တွေကြောင်လွှဲလို့မရဘူးပါရမီမရှိတဲ့ပုဂ္ဂိုလ်တွေကြောင်ရင်လွှဲရင်ရတယ် ပါရမီရှိတဲ့ပုဂ္ဂိုလ်ဒီဘဝကျွမ်းတဲ့ပုဂ္ဂိုလ်ပဲကြောင်သွင်းနေမယ်တိမ့်လို့မရဘူးသူကအဲဒီနောက်ဆုံးတို့ကျုံနောက်ဆုံးကြတာမြတ်စွာဘုရားကလည်းသူရောက်သွားပါတယ်ရောက်သွားတဲ့အခါမှာကသူ့ရဲ့စိတ်ဝင်စားပြီးတော့မြတ်စွာဘုရားအမှန်တရားယုံစင်းလာပါတဲ့အမျိုးသမီးတယောက်မြတ်စွာဘုရားနာမှာလက်ခပေးနေပုံပြုစုနေပုံဖန်ဆင်းနေအမြင်တော့သူစိတ်ထဲ တမျိုးဖြစ်သွားတာခြေတုံးကတော့မြတ်စွာဘုရားယုံစင်လာပါပါတယ်ညာခဲ့ရတယ်ဆိုသူသူနာမှာမြေနာလာပါတယ်မျိုးသမီးတယောက်ဝိယုမဲ့ပြုနာမြတ်စွာဘုရားလက်ခံထားတာပဲငါကြားတယ်လည်းမဟုတ်ဘူးဒီမျိုးသမီးလာပါကဒီလိုစားပါတာနဲ့တစ်ခါမှမြင်ဘူးသူ့ပေကအောင်းဝင်အဲဒီ အမျိုးသမီးနဲ့စာကြည့်လို့ရှိရင်ငါလှပါတယ်ဆိုတာဘာမှပြောရတော့တော့ဘူးလို့မာမာနာလည်းကြတာတကိုးနဲ့ဖာပြင်းထားဆိုတော့တိုင်းမသိလှနေမှာပေါ့သူကအဲဒီကနေပြီးတော့ဘုရားထံရောက်သွားညဇာဘုရားတပည့်ဒီအဲဒီလှပါတဲ့ဖာပြင်းထားတဲ့အယုတ်ကတပည့်ကြီးဟိုယုတ်ကြောင်းဟိုယုတ်ကြောင်းပေးတာနောက်ဆုံးကြတော့အကြောင်းမှနာပြသေးဘူးအယုတ်ကြောင်းဖြစ်သွားပုံ အတုပါပြည့်သွားပုံနဲ့တရားမဟောပဲနဲ့อืมကျုပ်ရှင်ကြတယ်လို့နေမှာပေါ့လို့ဆိုတာအမှန်အမှန်ကောင်းတဲ့อืมဘုံသာနာလေးပြည့်မှာပေါ့နေမှာပြရတယ်။အဲ့ဒါနဲ့သူစိတ်ထဲမှာလည်းဒီကပါရမီကြီးတဲ့ပုဂ္ဂိုလ်ဆိုတာလွယ်လွယ်နဲ့ဖြစ်ပါတယ်။ပါရမီမရှိတဲ့ပုဂ္ဂိုလ်ကတော့တမင်ကပေးနေတဲ့လူသွားကြည့်လို့လည်းခံစားမရှိဘူး။အခု

ဘယ်လောက်ကျူးတယ်မပြောတော့ပါဘူးကျူးလည်းသိသိချင်းမှကျူးမယ်လို့ဆိုတာဒီလိုကုန်းတော်လိုပြန်လာတာလေအဲတော့ပါရမီနည်းတဲ့ပုဂ္ဂိုလ်တွေမှာတရားနဲ့ကသိမနီးကြဘူးအဲဒါထောက်စားပြီးတော့ကိုယ်ကိုယ်လည်းချင်းချင်းပြီးတော့ကြည့်နိုင်တယ်အဲသာလူကဖြစ်ရမယ့်နေရာတွေရောက်တော့လည်းသာလူကမဖြစ်သေးဘူးဆိုရင်နာတော်တော်တတ်တည်ကောင်းနေတာပဲ။ဗာမရတဲ့တော်ကြောင်နေမဲ့ပုဂ္ဂိုလ်ပဲလေဒီလိုအောင်မြင်ရမှာ။ အဲသံဃာဖြစ်စရာနေရာရောက်သံဃာဖြစ်အဲဒီသံဃာဖြစ်ပြီးတော့ညီးမွေတဲ့စိတ်ကလေးတွေကပြည့်လာလို့ရှိရင်တော့ငါတော်တော်ညီးနေပြီလို့အောင်းမရတရားနဲ့တော်တော်ညီးနေပြီတော်တော်ညီးပြနေပြီလို့အောင်းမရအဲဒီမှာခေမာထေရီကတော့သူပါဘူးသူတော်နဲ့ကလည်းလာတဲ့ပုဂ္ဂိုလ်ကိုဘယ်မှလွဲကြမရှိပါဘူးဒါကြောင့်အဲဒီ

ပါမဏိကပါရမီထူးတဲ့ပုဂ္ဂိုလ်ပါရမီကရှိနေတော့မပြောင်းမွေးတော့ဒါနဲ့မင်းကြီးကဆွန်တောင်းပြီးတော့ရဟန်းပြုတယ်ရဟန်းမိမပြုပြီးတော့မဟာနိဒနာသုတ်တံတရားကိုနာရင်းနဲ့တရားလုံးနဲ့အာထုတ်ရဟနာပြုတယ်လို့ဆိုပါတယ်။ဉာဏ်ရာမှာသူကသူသမီးတွေမှာဉာဏ်ရာမှာဒီတရားရတဲ့ဘိက္ခုနီမှာဖြစ်ပါတယ်။နောက်တစ်ယောက်ကဥပလုံဆိုတဲ့ဒုတိယသက္ကတာဝကမှာ ဒုတိယတတိမှသူကတကိုးရမှာဒီလိုကြသူလည်းပဲသာဝတိကြီးကတထေသမီးဖြစ်ကနေပြီးတော့အမှန်တရားယုတ်ရည်စင်လာပါတယ်သူကပဲဟိုခေတ်ဟိုခါတုန်းကသူနဲ့ယောဒူရန်တို့ဖြစ်တဲ့တထေသားတွေမင်းသားတွေဘာတွေကဟိုအတောင်းဒီအတောင်းနဲ့အများအတောင်းလို့ဘယ်မှာပြေးလို့ဖြစ်တာလဲနောက်ဆုံးမပြေးဘဲနဲ့ထားရကနေပြီးတော့ရဟန်းပြုလို့လည်းသိဖြစ်ပြီးတော့ရဟန်းပြုလာတာပါ အဲဒါနာမှာပြုတကိုးရာမှာဣရေရတဲ့ဒိဋ္ဌိမှာဖြစ်ပါတယ်နောက်ပတာစာရာလူကလည်းပဲနောက်နောက်နောက်ကြတော့ဒီလိုရာနာမှာဖြစ်ပါတယ်ဒီတော့ကုဏလာပြည်ပြီးလူလည်းရာနာမှာဖြစ်ပါတယ်နေတော့ဒီပါသောရမီလူလည်းရာနာမှာ ဓမ္မဒိညာသူကတော့ရာဇီယောကဝိသကတထေကြီးရဲ့တထေတော်ကြီးပဲအဲဝိသကတထေကြီးအနာဂါဖြစ်လာတဲ့အခါမှာဒီဒီမျိုးကြီးကြောင်းလဲသွားတာကိုတွေ့ရတော့သူမြတ်စွာဘုရားကတရားနာပြီးတရားရပြီးတော့ဒီလိုဖြစ်တယ်ဆိုတော့ဒီလည်းပဲဒီလိုတရားကိုသိကျင်လာတာနဲ့ပါရမီရှိတဲ့ပုဂ္ဂိုလ်ဆိုတော့အဲဒီလိုသိကူးရတယ် ပါရမီမရှိတဲ့ပုဂ္ဂိုလ်တွေကသိချင်းလွဲကြောက်ပြီးတော့သွားကုန်အဲသူကစိတ်တစ်မျိုးတစ်မျိုးဖြစ်သွားလို့ရှိရင်ငါလည်းပဲလောကရဲ့တစ်မျိုးတစ်မျိုးပုံတော်တော်နေရမယ်ဆိုတဲ့စိတ်မျိုးပြောင်းလိုက်လို့ရှိရင်ဘာမှအကျိုးရှိမှာမဟုတ်ဘူးပါရမီရှိတဲ့ပုဂ္ဂိုလ်ဆိုတော့သူ့မှာတရားနာရလို့ကာမဂုဏ်အာရုံနဲ့စပ်ပြီးတော့ခင်မင်ဒွေရာမှုတရားမှုမရှိတော့ဘူးဆိုတဲ့ကအနာကောင်းတဲ့တရားပဲတရားငါလည်းသိကျင်တဲ့တရားငါလည်းကျင့်ကျင်တဲ့ငါလည်းရကျင်တဲ့ဆိုပြီးတော့ အဲ့ဒီအနေမျိုးနဲ့ဟိုကရံပြုလို့လည်းစိတ်ဖြစ်ပြီးခွင်တောင်းပြီးတော့ရံပြုရံမိမ့်မှပြုအဲတရားဟောရမှာသူကဒီရဲကြပါလားသူလည်းဒီရဲကြမိဂုဏီမှာပြုညာနာမှာပြုအဲ့ဒါ6ဦးကတော့ညဇောပြလက်ထက်ကလေးကညာနာဖြစ်ပြီးတော့ပြိဋိနိဗ္ဗာန်စံကုန်ပါပြီ။ဒါမျိုးဝင်ခဲ့တယ်ဘုလုံးငိမ့်ကုန်ပါပြီ။

အာဝိဟာကနေပြီးတော့ကဘာပေါင်းတစ်ထောင်ရှိတယ်တဲ့တရားအဲဒီကသူရတဲ့အခါအတ္တပါဘုံအဲဒီကကဘာပေါင်း2000အဲဒီကသူရတဲ့အခါကျသုရတာဘုံကဘာပေါင်း4000အဲဒီကနေပြီးသူ့ရတဲ့ခါကာလကျတော့သူရပြီဘုံဘာပေါင်း7တောင်အဲဒီကနေပြီးတော့သူ့ရတဲ့ခါမှာအကနိဋ္ဌ ယုံနာနှစ်ပါးစုံရှိတဲ့ဘုံနဲ့တော့အမြင့်ဆုံးအထက်ဆုံးဘုံပဲအဲဒီလည်းမိထမြမမြမဘုံအဲဒါကကဘာဘုံတော့တောင်းကြောက်တာလည်းရှိတယ်အကုန်လုံးပေါင်းလိုက်လို့ရှိရင်16000နဲ့19000ပဲအဲ16000နဲ့15000ပဲအဲ16000နဲ့15000ဆိုတော့ 30နဲ့1000 3000 1000ပေါ့လေလောဘဝ3000 1000အဲဒီမှာသုဒ္ဓဝါဒအကနိဋ္ဌဘုံကြတော့ယ ahanan ဖြစ်ပြီးတော့ပြိဋိနိဗ္ဗာန်စမှာဘုံသင်္ဇာလို့ခေါ်ကြဘုံသင်္ဇာဆိုတာလူများသဘောပေါက်ထားတာကတော့တဘုံပြီးတဘုံတက်သွားတာအဲသူတို့မာရိကဒါဝိနာဒါဝိနာယာမယာမတုပိတာသုဒ္ဓရာနေမနရတိ သင်္ဃာနာတတိယနေပရဝဏနေပြီးတော့ဝဇဝရီအဲဒီကနေဇမဘုံနဲ့အစဉ်စဉ်မေလိုတက်သွားတာကိုဘုံစဉ်စားဆိုပြီးတော့အဲဒီလိုသဘောပေါက်ပြီးတော့နေကြတယ်အဲဒီလိုဘုံစဉ်စားမဟုတ်ဘူးဒီဘုံစဉ်ကဘောဓပါတိကိုဘုံအစဉ်ကနေပြီးသရဂါမိကိုဘုံအစဉ်သရဂါမိကိုဘုံအစဉ်ကနေပြီးအနာဂါမိကိုဘုံအစဉ် နာဂာမိဘူဘုံဆင့်ကနေပြီးတော့အရဟတဘူဘုံဆင့်အဲဒီတော့ခိုလေးပါးဘုံဆင့်ကိုပြောတာအဲဒါတွေတော့မသိနေပါဠိတော်မှာဟောတာပါတယ်ပထမယဘူမိယသုတိယဘူမိယတတိယဘူမိယသရုဒ္ဓဘူမိယစသည်ဖြင့်အဲသောတာပတိဖို့ကိုပထမဘုံနဲ့ပထမဘုံကိုရောက်ဖို့ရသောတာပတိမဲ့ကိုပွားစီသည်စသည်ဖြင့်ဟောတာ

ကဘာပေါင်း3100အကနိဋ္ဌမှာဘယ်ချိန်ညာတာဖြစ်မယ်တော့ပြောတာဘူးအဲနောက်ဆုံးတော့ကဘာပေါင်း3100ကျော်မှာပြိဋိမာသာအဲဒီမှာအနာဂါမိဘုရားနေပြီးအကနိဋ္ဌဘုံကြမှာညာနာဖြစ်မယ်တဲ့ဒါတခုရောက်မယ် အာဝိယဘုံမှာမရောက်သေးဘူးအာတဘဘုံမှာညာနာမဖြစ်သေးဘူးသုရတာဘုံသုရတိဘုံမှာညာနာဖြစ်သေးတယ်ဂဏိတဘုံရောက်အဲဒီဘုံရောက်တဲ့အခါလည်းပဲဘယ်ချင်းဖြစ်မယ်လို့တော့အတ္တတော့မရှိဘူးဒါကတော့နောက်ဆုံးတော့ပြရတော့မှမပြေတော့ဘူးအဲဒီဘုံကတော့ဘယ်မှမသွားဘူးဂဏိတဘုံရောက်လို့ရှိရင်တခြားဘုံလည်းပဲသွားပြီးတော့မှပြည့်ဘူးအဲဒီဘုံတွေနဲ့ထပ်ပြီးတော့မှပြည့်တော့ဘူးဒါကနောက်ဆုံးဘုံမှာဆိုတော့ညာနာဖြစ်ပြိဋိနိဗ္ဗာန်ဆံရမယ့်ဘုံပါ အဲဒီတော့ပထမဘုံဆင့်ဘုံပထမဘုံဘုံဆင့်ဒုတိယဘုံဘုံဆင့်တတိယဘုံဘုံဆင့်သရုပ်ဘုံဘုံဆင့်အဲဘုံလေးဆင့်ဘုံလေးဆင့်ရှိရမှာဒီဆင့်ပြီးဒီဆင့်ဒီဆင့်ချင်းဒီဆင့်ချင်းတက်သွားတဲ့ပုဂ္ဂိုလ်ကိုဘုံဆင့်စာလို့ခေါ်ပြီးဝိသကာလိုပဲအနာရဝိမထေကြီးတို့ဆိုတာလည်းပဲသူ့ဘုံဆင့်ဒီတိုင်းဆင့်တိုင်းသွားမှာလေ ကြားမင်းတိုင်းသွားမှဒီပြင်လည်းပဲနာသားတွေနှုတ်သုံးရှိပါသေးတယ်အဲဘုံရှင်စံပေါင်းတဲ့ပုဂ္ဂိုလ်တွေအဲဒီတော့အဲဒီဝိသနာလည်းပဲသတ္တဝါမြတ်စွာဘုရားလက်ထက်တုန်းကဩမာရိဗိမာသရိယခေါ်တဲ့မြတ်သောအကျင့်ကိုကျင့်လာလို့လူပြည်နာပြည်တွေမှာ လူကြီးစိတ်နာစိတ်စိတ်နဲ့ခံစားပြီးနောက်ဆုံးအခုဘုရားလက်ထက်မှာဝိသခာဆိုတဲ့သတိသမီးကျောင်းမှာကြီးဖြစ်တယ်သောတာပန်ဖြစ်တယ်အဲဒီကနေဒီသူတွေသွားတဲ့အခါကာလမှာနေမာရတိဆိုတဲ့သာဒီသောတာတဲ့ကငါးခုမြောက်ပေါ်အဲဒီမှာနေမာရတိဘုံမှာအကြီးဆုံးဖြစ်တဲ့နာမင်းကြီးနာမည်ကြီးဖြစ်ပြီးတော့

ရောက်ပြီးတော့ရဟနာဖြစ်သွားတဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်အဲဒါခါလည်းရောက်သွားတဲ့ပုဂ္ဂိုလ်တွေရှိတယ်အဲဒီလိုမရောက်ရင်လည်းသင်ရင်းသင်ရင်းဒီလိုပြတ်သွားတဲ့ပုဂ္ဂိုလ်တွေဒီလိုအားလည်းရှိတာပဲအဲမြတ်စွာဘုရားပြိဋိနိဗ္ဗာန်ဆံသွားတဲ့နောက်လည်းပဲတရားတော်မူတဲ့တရားတော်တိုင်းကျင့်ပြီးတော့ဒီလိုရဟနာတဲ့ရဟနာတိုင်အောင်လို့သက္ကနာချင်းဖြစ်သွားတဲ့ပုဂ္ဂိုလ်တွေရှိတယ်အဲဒီကြောင့်မြောက်လို့ရှိရင်လည်းသောတာပန်သရဂအနာဂါရဟနာသင်ရင်းတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်

တက်သွားဖို့ရပဲတရားဘက်ကနေကြည့်မယ်ဆိုလို့ရှိရင်လည်းအရိယာမဲအစဉ်စဉ်နဲ့တက်တော့ရဟနာပြီအစဉ်စဉ်ရဟနာဖြစ်တယ်အောင်လို့တက်သွားဖို့ရတယ်တဲ့အဲဒါညာတော့အချင်းဖြင့်အဲတစ်ဆင့်နဲ့တစ်ဆင့်မြင့်ပြီးတော့တက်သွားနိုင်တယ်ဆိုတော့ဟောထားပါတယ်အဲဒီလိုဟောထားတဲ့ဒေသနာတော်ရဆောင်မုတ်ကလေးဆိုပြီးတော့တရားသိညာတဲ့အချိန်တို့ကိုယ်မှွား သူများတွေကမမြတ်သောမှုကိုပြုကြမည်နေရာမှာငါတို့ကတော့မမြတ်သောမှုခင်းစေမည်ကိလေသာဖားစေတဲ့ခြင်းကိုကျင့်မည် ဒီလိုစိတ်မျိုးကိုဖြစ်စေမည်မမြတ်သောမှုကိုမြတ်သောခြင်းနှင့်ဆောင်ရွက်မည်မြတ်သောခြင်းနှင့်အစဉ်တန်းတက်မည်မမြတ်သောမှုကိလေသာမည်ကို

စရှိတော်ဒီကောင်းမှုပေါင်း၏ဘုဘာကကိုအမိအဖာဆရာသမားတို့အားညပြုဝေပါကုန်၏ညပြုဝေပါကုန်၏ဤရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်ပေါင်းအား